2020ခုနှစ်ဇူလိုင်လ12ရက်တနင်္ဂနွေနေ့ညနေပိုင်းပေါ့9နာရီမှာအရှင်ဘက်ကဘုန်းကြီးတို့အာနာပါနကမ္မထံပွားများရင်အကျိုးဆိုအဲကာယ ानु ပဒနာပဲကိုဆက်ပြောရမယ်တချို့ကြလေဒီတရားနာတွေကကြားဖြတ်နာတွေကကြဘုန်းကြီးက ဒီအာနာပါနာကျပြောတဲ့အဲ့လိုမဟုတ်ဘူးနော်ဘုံညာမဟာသတိပ္ပံတက်တုံလုံးကိုပြောမှာခုနည်းနည်းလေးခြေကံအတ္တသမားတွေအတွက်ဆက်ဆက်မြောင်ပြောမယ်တတိပ္ပံ၄မျိုးရှိတယ်ဒီယုတ်ခန္ဓာကိုယောတတိထားရင်ကာယ ानु ပဒနာတတိပ္ပံလို့ခေါ်ပါတယ်ခံစားနေတဲ့ဝေဒနာမျိုးမျိုးပေါ်မှာတတိထားရင်ဝေဒနာ ानु ပဒနာတတိပ္ပံလို့ခေါ်ပါတယ်ဘုန်းကြီးကိုကြည်နေမြင်သိစိတ်ပေါ့အတန်နားထောင်နေကြားသိစိတ်ပေါ့ အနံ့ကိုတတိထားနေအနံ့တိစိတ်စားနေစားတိစိတ်တယောက်ကထိလိုက်ထိတိစိတ်အဲ့ဒီစိတ်တည်းမဖြစ်တော့အတွေးစိတ်ကဖြစ်နေတာအဲ့ဒီစိတ်မှန်တဲ့များကိုတတိထားရင်စိတ်တဏိပနာလို့ခေါ်ပါတယ်ဝေဒနာပြီးသွားရင်တင်ညာရဲ့အမှတ်တင်ညာသဘောလေးတွေဝေဒနာတင်ညာမှာလွဲတဲ့သင်္ခါရစေတသိက်သဘောလေးတွေတတိထားနေဓမ္မနုပဒနာတတိပနာခေါ်တယ် အဲ့ဒီမှာကာနုဝန္ဒနာတတိပဋ္ဌာန်ဘုရားက14မျိုးမိန့်ကြားထားပါတယ်နံပါတ်1ကဝင်လေထွက်လေရှုမှတ်တဲ့နည်းပေါ့အာနာပါနပပနံပါတ်2ကတော့ဣရိယာပုတ်၄ပါးမှတ်နည်းပေါ့ဒီဝင်လေထွက်လေကံထားမယ်ဣရိယာပုတ်၄ပါးရှုမှတ်တဲ့နည်းဘုရားဟောပါတယ်ပြီးတော့ဒီဝင်လေထွက်လေပဲသေစိတ်မူရရှုမှတ်တဲ့နည်းပေါ့တမ္ပဇညာပပပြီးတော့နံပါတ်၄ကျတော့ အသက်ထင်ရှားကြီးတဲ့ခန္ဓာကိုယ်ကြီးကိုအပြစ်မြောင်32ပုံပုံပြီးရှုပါတယ်32ခုထတာလို့ခေါ်ပါတယ်နံပါတ်5ကြတော့ဓကမထံပေါ့ဒါပြောမယ်နော်တရားမရောက်သေးတဲ့အတွက်တချို့ကဓာတ်တွေရှုနေတဲ့အခါမှာကိုယ်တရားမပြောသေးတော့မပြောတော့ဘူးလားဖြစ်နေမှသူအကျိုးပြောတာဒီအာနာပါနာပြီးရင်ဓကမထံသွားမှာပြီးတဲ့အခါကျတော့တည်သွားတဲ့အလောင်းကောင်ပုံကြီးကိုဘုရားက၉မျိုးရှုခိုင်းတယ် အဲ့ဒါလည်းပြောပါမယ်ဘုရားရှင်က9မျိုးရှုခိုင်းတဲ့သင်္ကြန်တို့ဝိသုဒ္ဓိမျိုးက10မျိုးပြောထားတယ်အဲ့ဒီကွဲပြားချက်တွေလည်းပြောမှာပေါ့နော်အဲ့ဒီ14မျိုးထဲမှာဘုရားရှင်က အာနာပါနစပြီးတော့ဟောထားတဲ့အတွက်ဘုန်းကြီးတို့လည်းအာနာပါနစပြောရပါတယ်အဲ့ဒါကိုနားလည်စေခြင်းနဲ့ပေါ့လေဒီကမ္မထံကိုအဓိကမှတ်စေခြင်းလို့တော့မဟုတ်ဘူးကိုယ်နဲ့ကန့်ညီရင်ဘုန်းကြီးတို့ဆက်သွားကိုယ်နဲ့မကန့်ညီတော့ ပြောင်းပေါ့ဘုန်းကြီးကြံကြံပေးရှင်တာတော့ဘယ်နည်းနဲ့မဆိုဖျားဟောနဲ့ညီမယ်ဆိုရင်ကျင့်မှာဖျားဟောနဲ့ညီနေမယ်စာရိလွတ်တဲ့နေရာကန့်ညီမယ်ပညာရှင်တွေလက်ခံမယ်ဆိုကျင့်မှာဆွဆွမြဲမြဲတော့ကျင့်ရတယ်နော်ဆွဆွမြဲမြဲကျင့်မကျင့်ရင်တော့တိုးတက်ဖို့မတိုးတိုးတက်ဖို့ကမလွယ်ဘူးဆွဆွမြဲကျင့်လို့မှဒီနည်းကျင့်လို့မှမတိုးတက်ဘူးဆိုရင်လည်းအဲ့ကြလေဒီဟာကြီးကိုအစွဲကင်မထားနဲ့ပြောင်းရမယ်တရားတိုးတက်တယ်ဆိုရင်တော့ဒီ ဆက်ကျင်ပေါ့တိုးတက်တယ်ဆိုတာရှင်ပြဘာပြောရလဲဆိုတိုးတက်တယ်သူကဒီတရားကျင့်လာတကယ်အသိဉာဏ်ကြီးရလာအသိဉာဏ်ကြီးရလာတရားရှိလာတရားရှိလာရင်ဒီမကောင်းတဲ့ပြုမှုမကောင်းတဲ့ပြောဆိုတွေမဖြစ်အောင်ထိန်းနိုင်တယ်ဗျဘုန်းကြီးကိုလည်းကြည့်လို့ရတယ်။ညီမကြီးတို့ဒကာကြီးတို့ဟိုမဲညာဖုံညာဇံရတဲ့ပုံကိုလည်းဒါနဲ့ကြည့်လို့ရတယ်။မကောင်းတဲ့စိတ်တွေကိုလည်းထိန်းနိုင်တယ်ဗျ။အဲ့ဒါသိကြတယ်။အဲ့ဒီကြီးပဲကျင့်တဲ့ကျင့်တော့ အဲ့ဒါကိုဘုန်းကြီးကလူချင်းလို့ဒါခန္ဓာသတိပေးတယ်ဘယ်နည်းရညာနည်းရဘုန်းကြီးဆွဲမတော့တရားရောက်ကိုရေးကြည့်တာပဲဘုရားနဲ့ညီညွန်ပြနေကျင့်တာကျင့်ဒါကိုယ့်အတွက်ကြိုးရှိဖို့ရေးကြည့်တယ်အဲ့ဒါလေးသိဖို့နော်အဲဒီနေ့အာနာပါနအကျိုးမနည်းရလဲပြောခဲ့ပါပြီဒီအာနာပါနအကျိုးကိုဆက်ပြောပါမယ်အာနာပါနအကျိုးကမနေ့တုန်းကအနာဂံနေဖြစ်ပြီးတော့ယဟန္တာဖြစ်ပုံ အနာမနာကျင့်တယ်ဇန်နေရတယ်ဇန်နေရပြီးနောက်ပိုင်းအနာဂံဖြစ်အနာဂံဖြစ်ပြီးတော့သုဒ္ဓဝတ္တဘုံသွားဖြစ်ပြီးတော့ယဟန္တာဖြစ်ပြီးဒီရဲ့ကျိုးတွေလည်းရတယ်ဆိုတာပြောတော့တယ်နောက်တစ်ခုကတော့နံပါတ်4အနာမနာအထုတ်တဲ့ဘောကိုစိတ်တုံလုံးမပြကိုလည်းမလွတ်ဘူးပြတုံစိတ်လည်းမလွတ်ရဘူးအဲ့ဒါကိုတော့တတိထားဖို့ကောင်းတယ်အနာမနာကျင့်တဲ့ဘောကတချို့ခါခန္ဓာကြီးလွတ်ပြီးတော့ဖျောင်းနေမညီဘူးပြအဲ့ဒါမျိုးဆိုရင်ဒီမှာတိုင်းရပြောနေ နော်အဲ့ဒါကိုသတိထားဖို့ပဲနေဝကာယတအိဇိတတံဝဟောတိဖန်တိတတံဝခန္ဓာကိုယ်ကြီးကတုံမှု တုံလုံးမရှိဘူးတဲ့လှုပ်ရှားမရှိဘူးရွေ့ရှားမရှိဘူးငြိမ်သက်နေရမယ်သူကဖြည်းဖြည်းဖြည်းနဲ့တိမ်မွေ့သွားတော့တိမ်မွေ့သွားတော့ငြိမ်သက်သွားဒါသူအလုပ်သဘောနဲ့လည်းကြိုက်တယ်နော်ပြီးတော့စိတ်ကလည်းတုံလုံးမရှိဘူးတော်တော်ကောင်းတယ်နော်ဒီ ကိုယ်လည်းမတုံလို့ဘူးစိတ်လည်းမတုံလို့ဒီအကျိုးကျေးဇူးအာနာမနာအထုတ်တဲ့ပုဂ္ဂိုလ်များအဲ့ဒါလေးစံထားစီခြင်းတယ်လေအာနာမနာလုပ်ပြီးတော့ဒီဘုရားနဲ့ညီအောင်လုပ်ကြဆိုဒါလေးတွေပေါ့ဗျာနောက်တစ်ခုကအာနာမနာအထုတ်တဲ့ကကိုယ်လည်းမပင်ပန်းဘူးမျက်စိလည်းမပင်ပန်းနေဝကာယော နာကိလည်းမတိကိုယ်လည်းမပင်ပန်းဘူးနာဆက်ခုနီကိလည်းမတိမျက်စိလည်းမပင်ပန်းကျန်တဲ့ဒီဓကမထလို့ဘာလို့အထုတ်ရင်လေဘုန်းကြီးနဲ့လှုပ်ဖူးတယ်တော်တော်များများ မတူဘူးဒီဓကမဏတို့ဘာလို့တစ်ပတ်နှစ်ပတ်လောက်ရိုက်ချေထားသလိုနေတာအဲ့လိုအာနာပါနကြာအဲ့ဒီလိုမဟုတ်ဘူးဒါပေမဲ့မရှုတတ်ရင်တော့မျက်စိတွေတင်းနေတာတော့မျက်နာတွေတင်းနေတာတော့ဖြစ်တော့ဘောဘိုးလောက်ရိတ်ချေအောင်ပင်ပန်းနေတာမျိုးမရှိဘူးအဲ့ဒါလေးမှတ်ထားရုပ်တဘောနံတဘောဝါတွေမြင်သွားပြီဆိုရင်ရုပ်တဘောနံတဘောတွေဆွဲလန်းမှုတွေငြိမ့်ပြီးတော့အတဘောတို့မှလွတ်မြောက်နိုင်တယ်ပြီးတော့နံပါတ်6ဒါတော်တော်ကောင်းပါလေလူငယ်တွေအတွက် ဒီစာပေသမားတွေလေ့လာတဲ့ပုဂ္ဂိုလ်ဆိုကာမဂုဏ်နဲ့ပတ်သက်လို့အောင်မြင်မှုတော့အပြောအာရုံတွေပြောတာပေါ့ဗျာဒါတွေအောင်မြင်တယ်ကြံစီတော့ပယ်နိုင်တယ်ဒါကြောင့်ပညာရေးလမ်းကြောင်းငယ်ရွယ်တဲ့ပုဂ္ဂိုလ်များဆိုရင်ဘုန်းကြီးကဒီအာနာပါနကိုသင်ပေးလို့ရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဒီသူကဒီလူငယ်ရဲ့သဘာဝအပြောအာရုံနှစ်သက်တာဒါလေးတွေတွေးနေရမယ်ကြမ်းနေရမယ်ဒါနဲ့ပတ်သက်တာလိုက်ရှာမယ်ကြည့်မယ်နားထောင်မယ်စားမယ်တောက်မယ်ဒါမျိုးသွားတော့လူငယ်တွေတော့ တော့ဒီကိုယ့်ရဲ့ရည်မှန်းချက်ပညာရေးပေါ်ချော်သွားတတ်တယ်နောက်တစ်ခုကတခါတခြားကမ္မထမှတ်တယ်ဒီလိုအပြောအာယုန်တွေပေါ့သားအာယုန်သမီးအာယုန်ဒီအတူတွေးတွေကဝင်တတ်တယ်လူတွေးတွေဝင်လာတဲ့ခါကျမှဓကမ္မထမှတ်တယ်ဝါယောဓမှတ်တယ်ဒီဖြစ်နေတဲ့အတိုင်းမှတ်ကြည့်ပေါ့ဆရာသမားတွေသင်နိုင်တာဘုန်းကြီးမပယ်ဘူးပယ်နေမဆိုနော်မှတ်ကြည့်လိုက်မှတ်ကြည့်လို့ဒီလိုမှတ်တာကတွေးတယ်တွေးတယ်မှတ်တယ်စဉ်းစားရင်စဉ်းစားတယ်မှတ်တယ်အောင်မေ့တယ်အောင်ဒါနဲ့တော့ရပ်မသွားဘူးဗျ ရက်မသွားရင်ဒီအာနာပါနပြောင်းမှတ်ကြည့်ရဒီမှာသူကဘုရားအာမခံတာဒီအပြောင်းအလဲနဲ့ပတ်သက်တဲ့အောင်းမိတာကြံစီတို့ပယ်နိုင်တဲ့ရက်ထားနိုင်တဲ့တရားရှုမှတ်နေအဲ့ဒါကြောင့်ဒါလေးတွေအလေးကျင့်နေနဲ့လောက်ထားပါနမခွန်ကောင်းတဲ့အာယုန်နဲ့အိဋ္ဌာယုန်တော့ကောင်းတဲ့အာယုန်ပေါ့ကောင်းတဲ့အာယုန်နဲ့တွေ့တဲ့ကမကောင်းတဲ့အာယုန်လို့နှလုံးသွင်းပြီးနေနိုင်ဒါတော်တော်ခက်တယ်ဗျကောင်းတဲ့အာယုန်တွေ့မကောင်းတဲ့အာယုန်နှလုံးသွင်းဖို့နံပါတ်၈ မကောင်းတဲ့အာယုန်တွေတွေ့လာတဲ့ကလည်းကောင်းတဲ့အာယုန်လိုနှလုံးသွင်းနေတယ်ပြောရရင်တော့အကောင်းလောကဓာတ်တွေကျုံလာရင်လည်းမတုံတော့ဘူးပေါ့ဗျာအဆိုးလောကဓာတ်တွေကျုံလာရင်လည်းမတုံတော့ဘူးဘုန်းကြီးတို့ပုရုဇဉ်တဘာဝရအကောင်းလောကဓာတ်တွေကျုံလာသိချမ်းသာလာတယ်သိအောင်မြင်လာတယ်သိမယ်နာမည်ကြော်ကြားလာတယ်ဆိုပျက်စီးတတ်တယ်ဗျအဲ့ဒါကိုပြောတယ်ဟိုသိဆင်းရဲဒုက္ခရောက်သွားပြီဟိုပြုတ်ကျသွားပြီဆိုတော့ဒီခါလေးဒီခေတ်မှာ တိုးတက်တဲ့နိုင်ငံလိုက်ကြည့်တော့ဆူဆိုင်လုပ်သေးကြတာဒီအမှုပညာသမားတွေကြည့်လိုက်နော်အဲ့ဒါပဲဒီလောကဓာတ်မခံနိုင်တာနံပါတ်9အိဋ္ဌာယုံ၌ပေါ်၌ဖြစ်စဉ်နေထာဝင်အိဋ္ဌကဲ့သို့နှလုံးသွင်းနေနိုင်တယ်ဒါတော့ဟိုအကောင်းကြုံကြုံဆိုးကြုံကြုံသူကတော့ဒါကိုခံနိုင်ရှိတယ်ဆိုတဲ့သဘောပြောတာပါနော်နံပါတ်10အိဋ္ဌအနေဒါနှစ်မျိုးလုံးကြောင့်ထိုနှစ်မျိုးလုံးအာရုံမပြူပဲညာနဲ့တတိနဲ့ရှည်သွားပြီးအညီမြနှလုံးသွင်းတယ် ဘယ်လိုအိဋ္ဌာဘယ်လိုကောင်းတာကြုံကြုံဘယ်လိုဆိုးတာကြုံကြုံဉာဏ်လေးနဲ့တတိလေးနဲ့နေပြီးတော့နေနိုင်တယ်ဒါလည်းကောင်းတဲ့အတော်ကောင်းတဲ့တရားနံပါတ်7ကတော့မနေ့ကပြောတဲ့ဘုန်းကြီးတို့ရှုမှတ်နည်းတွေပြောကြတယ်ရူပဇံ၄မျိုးရနိုင်တယ်ဒါစရုပ်ကနည်းနဲ့ဉာဏ်ပညာထက်မြက်တဲ့ပုံကိုပြောပါအဲ့ဒီကနေတစင်အရူပဇံ၄ပါးရနိုင်ခြင်းဒါတွေကိုတော့ဘုန်းကြီးတို့မပြောပြတော့ပါဘူးနော်ဒါတွေကတော့ကမ္မဋ္ဌာန်းစံပိုင်းကိုသွားရင်တော့ကမ္မဋ္ဌာန်းဆရာနဲ့စရိတရသွားရင်ပိုကောင်းပါတယ် နံပါတ်14ဝိညာတင်ညာတို့ချုပ်ရာနိရောဓမပါကိုရဝန်စားနိုင်ခြင်းပြောတယ်အဲဒါနိရောဓမပါဝန်စားနိုင်တဲ့ပုဂ္ဂိုလ်ကနာဂံပုဂ္ဂိုလ်ဖြစ်ရမယ်နာဂံယာနာဖြစ်ရမယ်ဇန်တမပရရူပဇံအရူပဇံတမပရှိပါရနာဂံပုဂ္ဂိုလ်ဖြစ်ရမယ်ဟောဒီကာမဘုံရူပဘုံမှာဖြစ်ရမယ်အဲဒီရမှာနိရောဓမပါဝင်စားလို့ရတယ်နိရောဓမပါဝင်စားလို့ရှိရင် သူကစိတ်စေတသိက်စေတသာယုတ်တွေချုပ်သွားတာယုတ်တဲ့လောက်ပဲရှိနေတယ်အမျိုးပြောတာဒါနဲ့ပတ်သက်ဘုန်းကြီးအတွေ့အကြုံတစ်ခုပေါ့နော် ပြောပါဦးမယ်ဒီဖောက်တော်ဆရာတော်ကြီးပေါ့သူတို့ကတော့ဇန်တိုင်းသွားတော့သူတို့ကဇန်ရတာတေချာတော့ပေါ့လေဇန်ရတာတေချာတော့ဘုန်းကြီးကဒီကိစ္စနဲ့ပတ်သက် daily series ထေရဝါဒဓမ္မသင်မှာတနေ့ကကြာပါပြီအဲဒီတော့ကသူဒီဘက်နောက်က ဝိဆိုင်မှာနေစဉ်ခါလုံးကစိတ်ဓာတ်တကြွရဲ့အကြောင်းတန်ရုပ်မှာပါတဲ့စိတ်ဓာတ်တကြွရဲ့အကြောင်းဒကာရဲ့အကြောင်းကိုသင်ပေးနေအဲ့ဒီဒကာကြီးကအနာဂံပုဂ္ဂိုလ်အဲသူကနိရောဓမဘာဝင်စားနိုင်တယ်တရားလူတွေကရဟန်းတန်ခါများတရားမဟုတ်ရင်သူကဟောနိုင်တယ်သူများရဟန်းတန်ခါများဟောရင်လည်းရိုသေစွာနာယူနိုင်တယ်အဲ့လိုပုံကုန်တယ်အဲ့ဒီမှာဘုန်းကြီးတို့စာသဘောအရာနိရောဓမဘာဆိုဘယ်လိုဘယ်လိုဝင်စားမယ်ဆိုတာမျိုး ဘုံရိုက်တွေစဖတ်ပြီးသင်ပါတယ်သင်ပေမဲ့လို့လက်တွေ့မှာမဟုတ်တာဆိုတော့နားမလည်ဘူးပေါ့ဗျာနားမလည်တော့အဲ့ဒီချိန်တော့ဘုံရဖောက်တော်ဆရာရင်းနာဝိဆိုင်မှနေတော့ကတပတ်တစ်ခါအနည်းဆုံးတော့တော့တစ်ခါညအိပ်ပါညအိပ်တာများညပြီညပိုင်းနေမှာဆိုဒီတရားဆွေးနွေးတာများဘုံကြီးသိကျင်တဲ့အကြောင်းအရာလေးတွေတညတစ်မျိုးနှစ်မျိုးဒီလိုမေးပြတယ် တညမှာတော့ဘုန်းကြီးလည်းစနေတနင်္ဂနွေဆိုအဲ့ဒီတနင်္ဂနွေလားစနေလားမသိဘူးသွားတင်နေရောနိရောဓသမပကြောင့်တရိယာဆရောလို့တပြီးတော့နိရောဓသမပကြောင့်တင်နာတင်နာ နားမလည်ဘူးလို့ဆရာတို့ပြောပြစမ်းပါသူကလည်းရှင်းရှင်းပဲဒီရောလည်းသိဘူးတဲ့နော်ပြန်ပြီးတော့အဲ့ဒါဆိုဟာပြမတင်ဘုန်းကြီးကသူကမသိတာမသိဘဲဝန်ခံလိုက်တာပဲလေနောက်မှဘုန်းကြီးကဘာသွားတရိယာလဲငါမေးတာမှားသွားပြီလားမသိဘူးလို့ဘုန်းကြီးကရိုးရိုးမေးတာပဲ ကိုမေးတဲ့စကားလုံးကတော့ဘာနဲ့သွားတူလဲသူကအနာဂံယဟနာဖြစ်မှဝင်စားနိုင်တယ်ဇံယဇံသမပယမှဝင်စားနိုင်တယ်ကာမဘုံရူပဘုံမှာဖြစ်မှသူဇံသမပယတာဖြစ်နိုင်တယ်ကာမဘုံရူပဘုံမှာဖြစ်နိုင်တယ်အရင်ပြအနာဂံဖြစ်ပြီလားမိကုန်းနဲ့အတူတူပဲရရနေတယ်အဲလိုမျိုးမိကုန်းနဲ့ဒါပေမဲ့ဟိုကြည့်နေတဲ့ပုံကိုယ်တွေအချိန်မြေဖြစ်နိုင်ပါတယ်ဒါဘုန်းကြီးအဲ့တုန်းကအဲ့လိုမေးခဲ့ဘူးလေဆက်ကြောင်းပြောကနောက်တစ်ခုကတော့နံပါတ်5 နော်ဟောဒီအာနာပါနအထုတ်တဲ့ပုဂ္ဂိုလ်ကငြိမ်လဲငြိမ်သက်တယ်မုံလဲမုံပြတ်တယ်တဲ့နောက်တာထပ်ဖြစ်ဆွဲတရားကိုမလိုလောက်နော်ချမ်းသာတယ်တဲ့ငြိမ်သက်နေရမယ်နော်ဓမ္မဒါနော်အာနာပါနအထုတ်တဲ့ပုဂ္ဂိုလ်ကသိလှုပ်ရှားနေလို့မရဘူးဒါကိုဇံဆိုတာမျိုးနဲ့လှုပ်ရှားပြီးရှုနေတာမျိုးရှုရဲရှုရဲနဲ့လှုပ်ရှားမျိုးသူကငြိမ်သက်ရမယ်မုံပြတ်နေရမယ်ဒါမျိုးဖြစ်တန်းဖြစ်တန်းအကုသို့အယုတ်တရားတို့ကိုလည်းတခဏချင်းဒါတော်တော်ကောင်းတယ်ဗျာဒီအာနာပါနမှတ်နေ မကောင်းတဲ့အကြံစီဝိတ္တတွေတခဏချင်းပျောက်သွားတယ်ငြိမ့်သွားနိုင်တယ်လို့ပြောတာဒါကြောင့်မို့ဒီမကောင်းတာတွေကြံတွေးနေရင်ဒီအာနာပါနကိုရှုသင့်တယ်ဒါမျိုးမှတ်ထားနော်တကယ်လို့ကြံတဲ့ကမ္မဋ္ဌာန်းတစ်ခုအားထုတ်တယ်မကောင်းတဲ့အတွေးဆိုပေါ်လာပါပဲရမရအောင်မွေးကလေးကတွေးလာခုမှရလို့မရပေါ်လာရင်ဆရာသမားညွန်တဲ့အတိုင်းလည်းလှုပ်ကြည့်နော်လှုပ်ကြည့်လို့ဆင်ပြေသွားလိုက်တိုင်းသွားတကယ်လို့မရဘူးဆိုအာနာပါနပြောင်းမဟုတ်ရင်တော့ဘုရား အာမခံထားတယ်အဲဒါကြောင့်ဘုန်းကြီးတို့သင်ပြရင်တော့ဒီလိုပဲသင်ပြလို့နော်အဲမှတ်လိုက်ခါတိုင်းကိုဆရာသမားတွေသင်တယ်မာဆရာတို့ရဘလို့သင်အမှတ်အဲ့ဒီဒါမရဘူးလားမရရင်အာနာမနာပြောင်းမှတ်ကြည့်လိုက်ဒါပေမဲ့ကိုကအာနာမနာလှုပ်ဖူးရမယ်နော်မလှုပ်ဖူးလို့ပြောင်းလို့မရဘူးလှုပ်ဖူးမှပြောင်းတာလွယ်တယ်ခါဒီအလေးကျင့်ရအောင်လည်းလှုပ်ကြည့်တာပြောင်းတဲ့ခါလွယ်တော့နံပါတ်16အာနာပါနသတိဘာဝနာပွားများနေသူအရိယသူတော်စင်တို့နေနည်း မြင့်မြတ်သောနေနိဘုရားရှင်တို့မညာဖွညာညာတချို့လည်းဈာမရပါဘူးဒီတိုင်းပညာဝိမု ക്തി ပညာနဲ့ပြီးသွားတဲ့ပုံစံလည်းရှိတာပေါ့ ပြောချင်တာဘုရားရှင်မှန်သမျှဒီလမ်းစဉ်နဲ့ပြီးတယ်ဒါကြောင့်ဒီအာနာမနာအထုတ်နေတဲ့ပုဂ္ဂိုလ်ဘုရားရှင်နေနီးမျိုးနဲ့နေတယ်ဆိုဒီလိုဝမ်းမြောက်ဝန္တာရှုနိုင်တဲ့ကောင်းပါနောက်တစ်ခုကဘာလဲဆိုအာနာပါနတိဘာဝနာပွားများလျင်တတိပ္ပံ၄ပါးကိုပြည့်စုံနိုင်တယ်အာနာပါနတိဘာဝနာတတိပ္ပံ၄ပါးလို့ပြည့်စုံနိုင်တယ်ဒီတတိပ္ပံ၄ပါးကိုပွားနေနေဘုရားခုနှစ်ပါးပြည့်စုံနိုင်တယ်ဒီတရားတွေကခဏနာဟောရတာဘုရားနော်ဘေကမ္မထာအာတုအာထု ဓကမထာအထုတ်လည်းဒီသတိပ္ပံ၄ပါးလုံးပြည့်စုံနိုင်တာပဲသတိပ္ပံ၄ပါးအပွားများထုတ်နေဘုဇဉ်9ပါးပြည့်စုံတာအဲဒါပေမဲ့လို့ကမ္မထာဆရာတော့သင်ပေးရတာပေါ့နော်ဒီခါကျပိုးတာတွေလိုတာတွေပြင်ဘုဇဉ်9ပါးကိုဆက်ပွားများအထုတ်နိုင်ရင်ဝိဇ္ဇာမှဝိဇ္ဇာလွတ်မြောက်တဲ့ဝိမု ക്തി ဒီမှာတော့သူကဝိမု ക്തി ပြောနှစ်ခုလုံးရနိုင်ဝိဇ္ဇာဆိုတဲ့မဉ္ဇဏ်လည်းရနိုင်တယ်ဝိမု ക്തി မဉ္ဇဏ်ဒီကိလေသာမှလွတ်မြောက်တဲ့ အရတဖို့လည်းရနိုင်တယ်ဒီလိုပြောသွားတော့ဒါနောက်တစ်ခုဆက်ကြည့်မယ်ပြီးတော့တန်ရောစဉ်တွေကိုနမဆက်ရကတန်ရောစဉ်တို့ပယ်နိုင်ရဲ့အနုတရားတို့ကောင်းတော်ခွာခြင်းဒါတော့တန်ရောစဉ်အာတော်တို့ကုံသွားတဲ့သဘောမျိုးဒါကဘုရားဘုရားတိုက်ရဟောတာတဲ့အကျိုးတွေပဲရမဟာဝကတန်ရုပ်ပါဠိရောအာနာဝနတန်ရုပ်ဆိုအိမ်မှာဆာမျက်နှာမှာညွန်ထားတယ်ကိုယ့်ကနောက်မြန်မာပြန်ဖတ်ကြည့်နောက်အကျိုးကဝိသုဒ္ဓိမဲ့လာတဲ့အာနာပါနာပွားများရဲ့အကျိုး ဝိသုရိမကတော့အများကြီးမပြောဘူးငြိမ်သက်တယ်မုံမြတ်တယ်စသည်မုံမြတ်ခြင်းစသည်လို့ဖြစ်ခြင်းအနာဘာနာပုံမှတ်တဲ့ပုံကငြိမ်သက်တိမ်မွေ့နေတော့မုံမြတ်တယ်ပေါ့ဗျာမိစ္ဆာဝိတ္တမကောင်းတဲ့အတွေးကြံတွေကိုပယ်နိုင်တယ်နော်အတွေးများတဲ့ပုံကိုအနာဘာနာရှုရမယ်ဒီချိန်မှာလှုပ်တွေပြုတ်နော်အတွေးတွေများအိတ်မပြောရောရက်တွေခတ်ညအိတ်မပြောတော့မောင်းလိုက်ကြောက်စိတ်တွေဝင်အဲတော့အနာဘာနာထိထိမိမိအထုတ်ပါ ကိုယ့်အကို အထုတ်လို့မရရှာသမားတွေအထုတ်ပါနံပါတ်3မဲ့ဖို့ပြည်စုံခြင်းအခြေခံကြောင်းရင်းလည်းဖြစ်တယ်နံပါတ်4နောက်ဆုံးဝင်လေထွက်လေသည်နောက်ဆုံးအချိန်ကိုသိတယ်လို့ပြောတာပါဗျာအဲပြီးတော့မှနံပါတ်5အာနာပါနအထုတ်ရရတို့ရအသက်ပိုင်း6ကိုသိနိုင်တယ်အဆုံးသားလေးနော်အဲကျန်တဲ့ကမ္မထမ်းတွေကြတော့ဘုန်းကြီးတို့ဒီအသက်ပိုင်း6ကိုသိတာလည်းရှိတယ်မသိတာလည်းအောက်နာလေးဆွဲချတယ် အောက်ဖြစ်အောင်နံပါတ်5အာနာပါနအထုတ်တဲ့ပုံကောင်များကြတော့ဒီမှာကိုယ်အသက်ပိုင်း6ကိုသိနိုင်တယ်အာနာတခြားအနေနဲ့မတူနော်အာနာပါနအထုတ်တဲ့ပုံကအဲ့ရာတွေကွာခြားခြင်းပဲကျန်တဲ့ကမ္မထာနေကြသိတာလည်းရှိတယ်မသိတာလည်းရှိတယ်ဝိသုရိမကရှင်းပြတော့အဲ့မှာသိတာလည်းရှိတယ်ဆိုတဲ့အကြောင်းကိုဘာရှင်းပြမယ်ဒီဟိုသာနာမှာပါပဲစိတ်တလတောင်ချောင်းမှာသတင်းသုံးတာတောင်ပေါ်မှာသတင်းသုံးနေတဲ့ညီနောက်ဆရာတော်နှစ်ပါးရှိတာပေါ့နော် သူတို့ကတရားထုတ်တယ်အတူသတင်းသုံးတယ်နော်တပတ်ကလာပြီးဥပုံနေ့ဥပုံပြုပြီးပေါ့ကိုเจ้าကိုပြန်လာတယ်သူတို့ကတပည့်တွေလည်းရှိတယ်ဗျတပည့်တွေနော်ခွန်ကြီးတို့ဒီထင်ရှားကြီးတဲ့ဆရာတော်လည်းဒီတိုင်းပဲဥပုံနေ့တွေပါဆိုဥပုံပြုပြီးဒီဆရာတော်ရုပ်ဝေးဖြည့်ကြတာလို့မထေကြီးရဲ့ဝေးဖြည့်နေတဲ့တရားစကားဆွေးနွေးကြတာလို့မေးတာလို့ဒါမျိုးတွေလုပ်တဲ့အလေးထားရှိပါ အဲ့ဒီချိန်မှလည်းမထေရကြီးတွေကတော့ဝိဖြစ်ခံပါလေအဲ့ဒီနေ့တွေများသွားပြီဘုန်းကြီးတွေ့ကြအောင်မာစီဆရာတော်ကြီးတို့ဘာလို့တော့ဒီဒီတချို့ဆန္ဒတော်မူတဲ့ဆရာတော်ကြီးတွေအများကြီးဒီလိုတွေ့ဘူးတယ်။ပိုင်းရရမှာဆရာတော်ကြီးတို့တချို့ကြလည်းနေလဲဝိဖြစ်ခံနိုင်ရှိတော့အဲ့ဒီဆရာတော်ကြီးကညီနောင်နှစ်ပါးရဲ့တစ်ပါးကအဲ့လိုဥပုပ်ပြုပြီးသူ့เจ้าသူပြန်လာတယ်။ပြန်လာပြီးတော့တန်ဃာတော်များနဲ့ထိုင်းနေတယ်ထိုင်းနေတယ်ခုနလိုဝိဖြစ်ထိုင်းလာပါလေတိတိကျတော့မပြဘူးဒီထဲမှာတော့အဲ့တော့ ဒီသစ်ပင်အောက်ကကုတ်ပြပုံမှာဗျာထိုင်နေတာထိုင်ရင်းနဲ့ဆရာတော်ကြီးကကောင်းကင်ကိုမော်ကြည့်လာအောင် မော်ကြည့်ပြီးတော့ဒီသူ့ရဲ့တခုကိုဆင်ញင်းနေတဲ့သဘောပေါ့ဗျာလာရောင်ကိုကြည့်ခိုင်းပြီးတော့မှဒွေများလို့လှည့်ပြီးတော့အရှင်ပြားတို့ဘယ်လိုပရိနိဗ္ဗာန်ပြုတော်မြင်မှုကြတယ်လေတပည့်တွေလှည့်မိတာအဲ့မှာတပည့်တွေကသီးသီးလျှောက်တာပေါ့ဗျာဒီတပည့်တို့ကလည်းဗျာထိုင်ရဲ့ပရိနိဗ္ဗာန်ဆန်နဲ့မထေလဲတွေးဥပါတယ်ဗျာ တပည့်တော်တို့ကကောင်းငင်မှာဒီမင်ခွေပရိနိဗ္ဗာန်ဆံမှုတယ်မြင်မှုရတယ်ဗျာအဲသူတို့မြင်မှုတာတွေရှောက်ကြဒါပေမဲ့သူတို့ရှောက်တာထဲမှာဒီဈဉ္ဉံရှောက်လေးကပရိနိဗ္ဗာန်ပြုတာကြောတပားမှမရှောက်ဘူးဒီတော့ဒီရှင်မြတ်ကြီးကဗာမိတ်လိုက်တယ်ရှင်မြတ်တို့ကောင်းပြီတဲ့အဲ့ဒါဆိုရင်တပည့်တော်ခုဈဉ္ဉံရှောက်ရင်ပရိနိဗ္ဗာန်ပြုပြမယ်ဆိုပြီးတော့ဈဉ္ဉံလျှောက်တဲ့လမ်းလေးကိုတတ်မှတ်ပြရဲပေါ့ဗျာသူသွားမဲ့လမ်းပေါ့ငါပေး ခြေလမ်း55လည်း50ဒီကွာဝေးသတ်မှတ်ပြတယ်ပြပြီးတော့ဒီဘက်ပြန်လာတယ်ပြန်လာတယ်30ဖြစ်ခြင်းနဲ့20ဖြစ်ပြီးမှလိုက်တာတာတပြည့်ဟိုတိအောင်ဈဉ္ညာသွားမယ်ဒီနေရာရောက်ရင်ဒီရောပြိနေပါပြုမယ်အဲအဲ့ဒီလောက်ထိသူကအသက်ပိုင်း6ကိုတိတိကျသိတယ်ဗျအဲ့လိုနဲ့မိတ်ပြီးတော့တပြည့်မရှိမှပဲသတ်မှတ်ထားတဲ့နေရာမှာဟိုကြွရတယ်ပြီးတော့ဒီဘက်ပြန်လဲလာတယ်သတ်မှတ်တဲ့နေရာ6တော့နင်းမိရတယ်မြန်ပြိနေပါဆန်သွားတယ် ဒါကတော့အသက်ပိုင်း6ကိုသိတဲ့သဘောမျိုးဒီဒီရောက်ဝိသုဒ္ဓိမကပြောပြသွားတော့ဗောဗျာဒါကတော့အနာပါနာလှုပ်ခြင်းကြောင့်ကိုဒီအသက်ပိုင်း6သိတယ်ဆိုတာကိုပြောတော့ဘုန်းကြီးတို့ဒီနေ့ပြောချင်တာကတော့ဗာလဲဆိုတော့အဲ့ဒီမှာခေါင်းစည်းလေးပေးတာနော် ခေါင်းစည်းလေးဒါအနာမနာကျိုးဒီလောက်နဲ့ခွင့်ရရမယ်ခေါင်းစည်းလေးကပညာဝိမု ക്ത ယဟန္တာအဲ့ဒီဟာလေးအကြောင်းပြောခြင်း ပြီးမှအဲ့ဒီစัจကြောင်းပြောပြီးမှဘုန်းကြီးကပြောမလဲဒီအဲ့ဒီဝိထုကြောင်းအခြေခံပြီးတော့ညာသောအဖြစ်ဒီပညာဝိမု ക്ത ရဟနာကြောင်းပြောရရင်ကြောင်းဘုန်းကြီးနည်းနည်းပြောပါမယ်ဟိုခုတော့ဂျမေကာဒီမှာဒီမှာကြီးဂျမေကာဒီမှာကြီးတခါကြီးတရားနာ တွေ့ပါတယ်အဲ့ဒီမှာဂျမေကာအသင်းရဲ့ဥက္ကဋ္ဌဆောင်ကြီးကဘယ်နှကုန်းတွေကလည်းမသိပါဘူးဘုန်းကြီးဂျမေကာသွားခြင်းခံလို့ကသူဟာတပည့်တော်အသက်ကြီးပြီဗျာတဲ့ဆန်လိုက်သွားလို့ မဖြစ်နိုင်ပါဘူးတဲ့အဲဒါကြောင့်ဇာန်တိုင်းမဖြစ်နိုင်တော့ညာနဲ့သွားတဲ့ဤကိုဒီလိုလိုက်ရှာပါတယ်ဗျာတဲ့လိုက်နာပါတယ်ဒီကိစ္စနဲ့ပတ်သက်ဒီပညာဝိမု ക്ത ယန္တာအကြောင်းဒေါက်တာနန္ဒမာလာဟောထားတယ်ဆရာတော်ဦးသီလနာ အင်္ဂလိပ်လိုခေါ်ပါတယ်ဘုန်းကြီးဒီဆရာတော်ဦးသီလနာ အင်္ဂလိပ်လိုခေါ်တာယူပြီးတော့ဒီနေ့မလေးရှားမှာပါဆိုတော့မလေးရှားယောဂီတွေပြောဘူးပါတယ်ကိုလည်းမကြွညင် သူတို့ပြန်ထားတာကိုယူပြီးပြောပါတယ်အဲဒီ ဂျမေကအသင်ဥက္ကရာဆရာတော်တက္ကကြီးကဘုန်းကြီးကိုလျှောက်ပါဆရာတော်တဲ့တပည့်တို့ကဇန်နဲ့မသွားနိုင်တော့ညံနဲ့ကိလေသာကုံအောင်လုပ်ဖို့တူရစေကူပါတယ်ဗျာတဲ့ဒါကြောင့်ညံနဲ့ကိလေသာကုံတဲ့နီလန်းတပည့်တော်လိုက်ရှာပါနေတဲ့နာပါတယ်နောက်တော့ဘာသွားတည်လဲဆိုဆရာတော်ဒေါက်တာနန္ဒမာလာခေါ်တဲ့တရားကိုတွေ့ပါလေတဲ့အဲ့ဒါနာတယ်ဒါလည်းခါကြတော့နာပြီးတော့အလုတ်သဘောမပါတော့ဒီတော့ဘယ်လိုလုပ်အောင်မသိဘူးဗျာ အဲ့တော့ဘုန်းကြီးကလည်းဆရာတော်ကြီးလည်းလေးစားတယ်လေအဲ့ဒါကိုသူကဘုန်းကြီးကတရားလုပ်နေတဲ့ကမ္မထန်ဆရာတော်အဲ့ဒါကိုဆရာတော်အလုတ်သဘောရှင်းရှင်းလင်းလင်းပြောပြပါဒီလိုလျှောက်ထားပါအရကကြီးနေအောင်ပြလို့ဟောဆရာတော်ကြီးကလည်းတကယ်ဒီပိဋိဆရာတော်ကြီးဘုန်းကြီးသူဟောထားတဲ့တရားလေးကိုနာပါရစေလို့သူဟောတဲ့တရားဘုန်းကြီးရှင်းနာပါတယ်ပြီးတော့မှဘုန်းကြီးထာဂရတိကပြန်ကြည့်ပါတယ်သူကဘယ်လိုဖြစ်နေလဲတုတ်ရက်ရှည်ကြီးဗျ ဆရာတော်ဒေါက်တာနန္ဒမလာတဏှာကြီးလေးနဲ့ပြီးအောင်ဟောတဲ့ခါကျတော့ဒီသုံးလေးပဲအိဗယ်ခြုံငုံပြီးအောင်ပဲပြောနိုင်တယ်နော်ပြီးတော့ဆရာတော်လည်းဒီကမ္မထမ်းဆရာမဟုတ်ဘူးကမ္မထမ်းဆရာမဟုတ်တော့စာပေရှုတော့ကအဓိကထားပြောတယ်ပေါ့ဗျာဒါလေးပြောချင်တော့အဲဘုန်းကြီးတို့တရားဟောတဲ့နေရာမှာအဲ့ဒါလေးလည်းဒကာကြီးတို့ဓမ္မကြီးကနားလေသဘောပေါက်ထားမယ်ပရိယတ်တိဆရာတော်ကြီးကသူကပရိယတ်တိကျွမ်းကျင်တဲ့ဘိုင်းကနေပြီးတော့ပြောပါတယ်ပရိယတ်တိရှုတော့ ပရိပတ်ကျွမ်းကျင်တဲ့ဆရာတော်ကြီးကပရိပတ်တိရှုတော်ကနေပြောပါတယ်ဘုန်းကြီးတို့ဥပမာလေးတစ်ခုပြောမယ်ဆရာသမားတွေမင်းခဲ့တဲ့စကားလေးပါဓမ္မစကြာတရားတော်ကြီးကိုတောင်မြို့မာကန်တော်ဆရာတော်ဘုရားကြီးကရေးတယ်ဟောလဲဟောတယ်မာဇီဆရာတော်ကြီးကလည်းဒီဓမ္မစကြာတရားလေးကိုဟောလဲဟောတယ်ရေးလဲရေးတယ်အဲ့ဒီနှစ်ပါးရေးထားတဲ့စာအုပ်ကို ရှင်းပြီးတော့ပညာရှင်တွေကောက်ချက်ချပြောပြမယ်တောင်မြို့မာကန်တော်ဆရာတော်ကြီးကပရိယတ်တိ ဆရာတော်ကြီးနော်ကျမ်းပေါင်း60ကျော်ကျမ်းနေပြုတ်သွားတယ်။ဘာစီဆရာတော်ကြီးကလည်းကျမ်းပေါင်း60ကျော်ကျမ်းပြုတ်သွားတာပဲ။သူတို့နှစ်ပါးလုံးပရိယနဲ့ပရိပတ်ကွာ။အဲတော့မဟာမဟာကံတို့ဆရာတော်ဘုရားကြီးကိုစာကိုဖတ်တဲ့ခါကျရင်တော့စာတယုတ်စာသဘောပေါ်လွင်အောင်ရေးထားတယ်။မာဇီဆရာတော်ဘုရားကြီးကဓမ္မစကြာတရားကိုနာကြည့်တဲ့အခါလေ့လာကြည့်တဲ့အခါကျတော့တဘာဝတယုတ်တဘာဝသဘောတရားပေါ်အောင်ရေးထားတယ်ဒီလိုသုံးသပ်တယ်ပေါ့။နော် စာပေကျွမ်းကျင်တဲ့ပုဂ္ဂိုလ်စာသဘောပြပြအောင်ပြောနိုင်တယ်ဟောနိုင်တယ်လက်တွေ့လောက်ထားတဲ့ပုဂ္ဂိုလ်လက်တွေ့နဲ့ကန့်ညောင်ပြောနိုင်တယ်ဒါကိုပြောလို့ရမှာပဲအဲ့လိုပဲတရားနာတဲ့ခါကျဒါကြောင့်ဘုန်းကြီးကကြံကြံပေးပါတယ်တချို့လူငယ်လေးတွေကတရားနာခြင်းတွေဘာတရားနာခြင်းတာတော့အလုပ်ပေးနာခြင်းတာလားဘုန်းကြီးကဂိုင်းဆွဲခဏဆိုဘုန်းကြီးမထားဘူးတရားရဖို့ဘုန်းကြီးကြည့်တယ်ကိုကိုယ်တိုင်နဲ့ဒီလမ်းနဲ့သွားနေဘုန်းကြီးဘယ်ရှာမှမပယ်ဘူး တော်တော်များများဘုန်းကြီးဆရာဓမ္မကြီးတို့ဆရာနိခံခဲ့ဘူးလားတာမောင်တော့ဘုန်းကြီးတကယ်ကိုအထုတ်ပြီးနိခံခဲ့တာမပြတ်မဘူးကောင်းတာယူတယ်ကိုကျင့်ကြည့်တယ်သဘောကျတယ်ပြန်ပြောပြတယ်တခါတည်းမှာဒီလိုလုပ်တယ်နော်အဲ့လိုပဲဒီတရားတွေကိုလေ့လာတဲ့ခါကျအဲ့လိုစနစ်တကျလေ့လာပါတခါနည်းနည်းလေးကြံကြံပေးမယ်နော်ဘုန်းကြီးဒီမာစီလောကမှာကြာရင်နေခဲ့ပါဒီမာစီလောကမှာကြာရင်နေတာတော့နေတဲ့နေရာတော့မာစီကမ္မဋ္ဌာန်းဆရာတွေဟာ တချို့ဆရာတော်ကကာနုပဒနာသင်ပြန်နေကောင်းတယ်တချို့ဆရာတော်ဝေနာနုပဒနာသင်ပြန်နေကောင်းတယ်ချို့ဆရာတော်စိတ်တာနုပအဲ့ဒီအဲ့ဒီဒီထဲမှာပဲနော်ဒီထဲမှာဟိုတခါထပ်ကွဲသေးတယ်ဒါလေးလာမှ လေးလာကြီးကြမှ သိပါတယ်ဒီတိုင်းတာမန်ရှံကနာလို့မရဘူးအဲ့ဒါလေးလည်းသိစေခြင်းပဲဒါကြောင့်တရားနာတွေကအဲ့လိုကိုယ့်အတွဲကျင့်ကြံတာကိုယ်ကျင့်ကြံနေတဲ့ကျင့်ကြံတာရအောင်နာနော် ကျင့်ကြံတဲ့ဘယ်နည်းကိုကျင့်ကြံရင်လဲဘုန်းကြီးတဘဘုဒ္ဓအနေနဲ့နာကျင်တာလားအလုတ်သဘောအနေနဲ့နာကျင်တာလားဘုန်းကြီးမေးပါတယ်ဆရာတော်ဘယ်တရားနာမလဲဆိုပြီးဘုဒ္ဓအနေနဲ့ဘုဒ္ဓရလို့လဲဆိုတော့ဒေါက်တာနန္ဒမှာလာဘုန်းကြီးညွှန်ပါတယ်အလုတ်သဘောဆိုရင်တော့ဗာနီးနဲ့အထုတ်ကျင်တာတော့အထုတ်ရင်အဲဗာနီးနဲ့ဆိုပဲဆရာတော်နာပါဒီလိုကြံကြံပေးပါဒီလိုမှတ်ထားတယ်အဲ့ဒီလိုလဲလေ့လာစေချင်တာပေါ့နော်ကဲခုနက တရားရေးရဒီလိုဘုန်းကြီးတို့ဒီပညာဝိမု ക്ത ရဟန္တာဆိုတာဒါဘယ်မှာပါလဲဆိုတော့ဘုန်းကြီးတို့ဒီအကြောင်းအရာတော့ပဲပြောမယ်နော်သုတိမတုတ်ဆိုနိဒာနဝကတန်ယုံပါဠိတော်340ထက္ကရာ134မှာ ပါပါတယ်နော်ဒါကတော့ကြံညွန်ပေးတာပေါ့ဗျာအဲ့ဒီမှာအဖြစ်ပြက်ကဘယ်လိုလဲဆိုတော့မြတ်စွာဘုရားကရာဇဂိုမြို့ဆိုဘုန်းကြီးတို့ဗိမိတာရဇန္တတတို့ရဲ့တိုင်းပြည်ရဲ့မြို့တော်ပဲဗိမိတာရ အရင်ဆုံးဆောက်လုပ်တဲ့ဖရာရဲ့ကျောင်းတော်အရင်ဆုံးကျောင်းတော်ဝေလုံးကျောင်းပဲဗိမိသာရမင်းကြီးဆောက်လုပ်တဲ့ကျောင်းတော်ပထမဆုံးကျောင်းတော်မြတ်စွာဘုရားအဲ့ဒီရာဇကြုံမြို့တော်မလမကံပေါ့ငါကဝါတော်ကြီးကိုကျောင်းလုပ်ထားလို့ဗမာတော့ဝေလူဝန်လို့ခေါ်ပါတယ်ဝါတော်ကျောင်းပေါ့အဲ့ဒီကျောင်းမှာတရင်တုံနေတဲ့ချိန်ပြီးတော့ဘုရားရှင်ကြတော့နီးမှန်လားမှတရားပြတရားဟောတယ်တပည့်တွေလည်းကျင့်ကြတယ် နော်အဲ့ဒီအကြောင်းအရာတွေအများကြီးပြောလို့ရစနစ်ကြကျင့်တဲ့ခါကျတော့ဒီတန်ဃာတွေဖူးမြော်တဲ့ကမှာတိတ်ဆိတ်ငြိမ်သက်ပြီးတော့ဖူးမြော်လို့ကြင်ညိုလို့အားမရကြအောင်ဒါကြောင့်မို့ဖရာနဲ့တပိသားတန်ဃာတွေဟာကျင့်တဲ့ကျင့်တဲ့အတွက်ကိုယ်လည်းငြိမ်သက်နှုတ်လည်းငြိမ်သက်စိတ်လည်းငြိမ်သက်နေတော့ကြီးညိုခံနိုင်တယ်ကြီးညိုခံနိုင်တော့ဘုံကြီးတယ်ပေါ့ဗျာဘုံကြီးတော့လူတွေကရိုသေကြလေးစားကြပစ္စည်းလေးပါးတွေလှူကြ ဒါပေမဲ့တချို့ဘာသာတွေကဘုန်းကြီးတို့ဗုဒ္ဓဘာသာ မပေါ်ခင်တည်းကပေါင်းတာနော်ဟိုမှာဂျိန်တို့ခုထိရှိသေးတယ်တချို့ဘာသာတွေအဲ့လိုမျိုးတွေအဲ့ဒီဘာသာတွေကြတော့ तू ကဘုန်းကြီးတို့ဗုဒ္ဓဘာသာဖရာရဲ့အကြောင်းတော့ကြတော့ဒီမြို့နယ်ကျွာနဲ့ဝေးတယ်ဝေးတဲ့နေရာမှာရှိတယ်ဘာသာကြားအကြောင်းတွေကတော့မြို့တဲ့မြို့နာတော်ဝိုက်ဒါမျိုးမှာပဲရှိတယ်ဲ့တော့ဘုရားမွေးကြီးတဲ့တန်ဃာတွေကဘုံကြီးပြီးတော့လူမဲ့တမ်းမဲ့လူပေါ်လာတဲ့ချိန်မှာတခြား ဘာသာကြားဒီပေါ်မှာတော့ပြပိုက်လို့သုံးပါတယ်သူတို့မှာတော့လူမဲ့တမ်းမဲ့လူမရှိဘူးငကိုလူတဲ့တမ်းတဲ့လူတွေကပျောက်ကုန်တဲ့ဓာမျိုးတွေဖြစ်နေအဲ့ဒီခါမှာသူတို့ထဲမှာခေါင်းဆောင်တဦးရှိပါတယ်သူ့နာမည်သူတိမာလို့ခေါ်ပါတယ်နော်အဲသူကလည်းသူ့ရဲ့တပည့်ပြည့်တတ်တဲ့နေရာတကြုံမျိုးမှာနေထိုင်တာပဲအရင်ကပစ္စည်းလာလာပါပေါ်များခဲ့တယ်အခုပစ္စည်းလာလာပါရှားလာတယ်လူမတမ်းမဲ့လူမရှိဘူးဒါကြောင့်သူတို့ရဲ့ဘာသာရေးခေါင်းဆောင်တွေကတိုင်ပင်ကြတယ်စီဝေးလောက်ကြတယ် စည်းဝေးလုပ်ပြီးတိုင်ပင်တဲ့ခါမှာသူကဘာပြောလဲဆိုတော့ဗုဒ္ဓနဲ့တပိသတ္တန်ကတွေကဘုံကြီးတာဟာဗုဒ္ဓအမျိုးဆက်ကောင်းလို့ဘုံကြီးတာလည်းမဟုတ်ဘူးတဲ့ဒါလည်းပါပေါ်တာလည်းမဟုတ်ဘူးတဲ့ပညာရှိပြီးပြီးပညာရှိပြီးပြီးပညာနဲ့ဟောပြောဆုပ်ဆောင်မှုကြောင့်လက်တွေ့စာတွေအညီဟောပြောသင်ပြမှုကြောင့်လာလာပါပေါ်များခြင်းဖြစ်တယ်။တော့ဒီတော့တို့ဘာလုပ်ကြမလဲဆိုဖရာရဲ့တရားတွေကိုရအောင်ယူမခိုးမယ်ပေါ့ဗျာတရားပြောရင် ဘုရားတရားတွေရအောင်ယူမယ်ပြီးတော့ကိုယ်တရားလုပ်ပြီးခေါ်မယ်ဒါအကြောင်းမတို့အဲ့ကြမှာလှလဘပေါ်လိမ့်မယ်ဒီမှာဘုန်းကြီးကြားဖြတ်ပြောပါဦးမယ်ခုဒေါက်တာနန္ဒမာရာတို့ဆရာတော်ညာနေတရားတို့ကနေပြီးတော့တချို့ကပ္ပထန်ဆရာတွေတချို့ဓမ္မဂရိကာတွေဒီတရားဟောတဲ့အခါမှာသူကဘယ်တော့ဘယ်ဘယ်တော့ဟောနေလဲဘယ်မှာပါတယ်ဆိုတာမညွန့်ဘူးဗျာသူသိတယ်လို့နဲ့ဟောတာမျိုးရှိတယ်ဒါကြောင့်ဆရာတော်ကြီးကဒီဆုံးမနဲ့ညီပြောပါတယ်ဖရာတရားကိုငါတရားလို့မဟုတ်ပါနဲ့ ပြောပါဘယ်ရဟောတယ်လဲအခုဒီမကြီးတို့ကြံ့ကျင်ပေါ်တယ်ဘုန်းကြီးပေးတာကိုဒီတိုင်းမျက်စိမိနားပြီးယုံစရာမလိုဘူးပြန်ပြီးချက်လုပ်လို့ရခုခေတ်မှာဟိုအများကြီးပဲပိဋကသုံးပုံတွေကိုဒီဒီအင်တာနက်ထဲမှာရှားလို့တိတ်လွယ်တယ်နော်ဒါကြောင့်မို့ရှားရီဒေါက်တာရှားတော်ဒေါက်တာနန္ဒမာလာရှားတော်ဉာဏ်ကြီးလူငယ်ဓမ္မဂရိကတွေလူငယ်ကမ္မထမ်းကြဒါသူတို့ခဏနာပေးသူတို့ကတော့သတိပေးရမယ်ရွယ်ရောက်ပါတယ်တကယ်မထေရီတွေဖြစ်တတ်တယ်တော်တော်များများအဲ့လိုဖြစ်တာ အဲဒီမှာပဲသူတို့ကအဲ့ဒီရည်ရွယ်ချက်နဲ့ဘာသာကြားတွေကဖရာတရားကိုကိုတရားလုပ်ဖို့ဒီဘုရားဘာသာတွေဝင်ဖို့ဆုံးဖြတ်တာဝင်ပြီးယူမယ်။ဒါအဲ့လိုရဖို့ဆိုရင်သူကဘာလို့အောင်လဲဗုဒ္ဓသာနာတွင်ဝင်ရမယ်လေဝင်ပြီးမှသင်ယူရမှာဟုတ်။အဲဒီတော့အဲ့ဒီတော့သင်ယူဖို့ဆိုရင်ဉာဏ်ပညာလည်းထက်အကင်းလည်းပါတယ်ဘာသာသူတို့ထဲမှာခေါင်းဆောင်တဝူဖြစ်တဲ့သူတိမာကိုယူရတာပဲ။သူတို့ဘာသာတွေက ရွေးချယ်ပြီးတော့သူ့ကိုတောင်းပေးလိုက်တာပဲ။အာရှင်ပြလည်းသွားဒီဗုဒ္ဓတရားတွေလေးလာတခြားလေးလာလေးလာပြီးတော့ယူခဲ့ယူပြီးတော့ဗုဒ္ဓတရားကိုဒုတရားလို့ခေါ်မယ်။ဒါပဲသူတို့ရည်ရွယ်ချက်ကဖရာတရားခိုးဖို့ရည်ရွယ်ချက်နဲ့လာတာ။အဲတော့သူဒီမှာဟာဒီတာဝန်ယူပြန်တော့ဘာလုပ်လာလဲဆိုတော့အဲဖရာဒီလာတော့မယ်လာပြီ။အဲလိုကကြောင့်ဘာလုပ်အောင်လဲဆိုဖရာတဏ္ဍာတွေအရင်ဝင်ရမှာဟုတ်။ဝင်တဲ့ခါကျသူက ဒီဘုရားသာနာတွင်ဆိုတော့ဘာလို့ရမလဲဆိုရဟန်းဝေရမှာပေါ့ဗျာရဟန်းဝေတော့ဒီနာမှာခွင့်ပြုချက်ဘုရားကြီးကခွင့်ပြုချက်ရဖို့လည်းရည်ကြည်တယ်အဲ့ဒီချိန်မှာကဘုရားနာမှာပစ္ဆာသမဏလုံးနာရှင်အာနန္ဒာဝါနဲ့ဆက်မတိုင်ခင်ကတော့တိကျမရှိဘူးနောက်ပိုင်းမှာတော့ရှင်အာနန္ဒာဆွဆွမြဲမြဲလောက်သွားတယ်အဲ့တော့သူကပါပနန္ဒာရှိတော့ဘာလုပ်လဲရှင်အာနန္ဒာဝင်ကတ်တာပဲရှင်အာနန္ဒာဝင်ကတ်ဘာလုပ်လဲဆိုတော့ တပည့်တော်ဘုရားသာနာတိတ်ကြီးညိုပါတယ်နော်သူတော်ကောင်းတရားတွေကျင့်ကြအထုတ်ခြင်းပါတယ်သူတော်ကောင်းတရားတွေလေ့လာခြင်းပါတယ်ဒါကြောင့်ရဟန်းဖြစ်ကိုရခြင်းပါတယ်ဒီလိုလျှောက်ထားတောင်းပါတော့ရှင်နန္ဒာလည်းဘာသာကြားကောင်းဆောင်မှသိတယ်ဗျသိတော့သူကလည်းလက်မခံရဘူးနော်တခုတည်းသူ့ဘောတောင်းကြမှာကြောက်တော့ဘုရားကြီးခေါ်သွားတယ်ဘုရားသိတယ်သူဒီဘုရားတရားခိုးဖို့လာမှန်းသိတယ်သိပြီမြဲနောက်တစ်ချိန်မှာအကျိုးများမှမြင်တဲ့အတွက်အနန္တရဟန်း ပြုတ်ပေးလိုက်ပါဒီလိုမိန်တာရဟန်းပြုတ်ပြီးတဲ့နောက်ပိုင်းမှာနော်ဘာလို့လဲသူဒီတရားတွေလေ့လာတယ်ဗျအကုန်လေ့လာတယ်နော်ဒါကြောင့်ဒီကတည်းကဘုန်းကြီးတို့ဗုဒ္ဓဘာသာအမြခံထားတဲ့ပုဂ္ဂိုလ်လေ့လာတဲ့အချိန်ရရင်နည်းနည်းချင်းနည်းနည်းချင်းပေါ့နည်းနည်းချင်းနည်းနည်းချင်းလေ့လာအကျိုးများတယ်ဒါမှကိုကဆရာတော်တစ်ပါးဟောရင်မှားလားမှန်လားဒါဆုံးဖြတ်နိုင်မှာနောက်ဝေမဆုံးဖြတ်နိုင်ဘူးလေဒီဆရာတော်နာမည်ကြီးဆိုနားလိုက်တာ ပြောရင်ဟုံးမလိုက်တာဒါမျိုးတွေဖြစ်တတ်တယ်ဒါတွေကိုဘုန်းကြီးကမဖြစ်စေချင်ဘူးအဲ့ဒီမှာသူကတရားတွေကိုလေးလိုက်လေးလိုက်နေဘာသိလိုက်လဲဆိုဗုဒ္ဓရဲ့တရားတော့အမြတ်ဆုံးတရားကအရတ္တဖို့ယဟန္တာပေါ့ဗျာကျင့်ကျင့်တယ်ယဟန္တာဆုံးတတ်တာဒါဟာအမြတ်ဆုံးတရားအမြတ်ဆုံးပုဂ္ဂိုလ်နေတဲ့ဘုဆိုအမြတ်ဆုံးပုဂ္ဂိုလ်တရားနေတဲ့အရဟတဘုရားအမြတ်ဆုံးပဲဒါသိသွားတယ်။အဲတော့ဘုရားလက်ထက်ကကြတော့ဒီရဟန်းတန်ဃာတွေကကုလိုဝါဆိုတော့မှနော်ဒီဩဂတ်၄ရက်ဆို ဘုန်းကြီးတို့ဝါဆိုပြန်ဒုတိယဒီနေ့ကဝါဆိုတော့ဒုတိယဝါဆိုလာပြီးကြောင့်တည်းမှာဝါဆိုအောင်အဲ့ဒီဝါမဆိုခင်လေးမှာကပ်ပြီးတော့ကျွတ်လေတပတ်နှစ်ပတ်တော့ခဝဝေခကြီးသွားတဲ့ပုံကိုဘုရားလက်ထက်ကတော့ဒီမြောက်ပိုင်းဟိမုန်တာတောင်ချီဘူးသွားအထောက်ကြတာများတော်တော်ကြောင်နှစ်ပတ်သုံးပတ်တော့ကြိုးပြီးတော့တောင်းတာဖြစ်မယ်အဲ့မှာဘုရားကြီးတောင်းတယ်ဘုရားကနေပြီးတော့တင့်တော်တဲ့ဘုရားကတော့အိန္ဒိယပရိယပရောပရိယဒီနော် အိန္ဒိအကုန်လုံးဆရာအိန္ဒိအကုန်သိတဲ့အခါကျသူနဲ့တင့်တော်တဲ့တရားပေးတာပေါ့ဗျာအဲဘုရားပြန်တရားယူတရားယူပြီးတော့တင့်တော်တဲ့နေရာသွားပြီးတရားထုတ်ကြတာတော်ဝရင်းလို့ကြိုးကြိုးဆာဆာအထုတ်ကြတာကြိုးစားအထုတ်တဲ့အတိုင်းပဲပါမီတရားလည်းရှိကြတော့တရင်ကြုံရင်များသောဖြင့်တရားရကြတယ်မရသည့်တိုင်တော့မှဒီအခက်ခဲတွေကိုပြန်လျှောက်ဖို့ဆိုတဲ့နေဘုရားကတော်ကြီးနဲ့လာကြတာများဒီတန်ဃာတွေများ ဒီရဟန်းများစွာတို့အဲ့ဒီလိုဘုရားထံဝါမဆုံးမြတ်တရားတော်သွားအထုတ်တရားရလာတယ်ဝါရင်သုံးလပါလို့ကြိုးစားအထုတ်လိုက်တော့ဝါလဲကြွရောတရားလဲရရောရဟန္တာဖြစ်သွားတယ်ဗောဒါတခုရတော့မိမိရထားတဲ့တရားတွေကိုဘုရားရှင်လျှောက်ဖို့ပြန်လာကြတယ်ဘုရားကြီးရောက်လာသူတိမကတော့ဒီမြို့เจ้าမဲ့နေတာဟုတ်သူကတရားမှာအမထုတ်တာဘုရားတရားတော်တွေပဲသူကလေးလာနေတာအဲ့တော့ဟိုရဟန္တာကတွေပြန်လာသူကသွားချွမ်းပြီးနားထောင်တယ်လေ သူ့ရဲ့ရည်ရွယ်ချက်ကဟိုကျင့်တဲ့နီးကိုအချောင်ရဖို့ပဲအဲတော့ဘုရားမြတ်စွာဘုရားသွားလျှောက်ကြတယ်လက်တွေသူကလက်တွေနီးလက်တွေလည်းရရှာနီးလည်းကြတယ်နီးကိုအချောင်ရဖို့တိတ်တိတ်လေးသွားချောင်တာထောင်ဉာဏ်နေရမြတ်စွာဘုရားထံမှာဒီတရားရတဲ့ဆွဲကြောင်းလျှောက်တယ်မြတ်စွာဘုရားနဲ့မြေကြဖြေကြအဲဒီဖရာကတော့ပြန်ထွက်လာထွက်လာတော့သူကဒီရဟန်းတန်ဃာတွေလိုက်မေးတယ်ကပ်ပြီးတော့ အရှင်ဘုရားတို့တရားရခဲ့တာဟုတ်ပါရဲ့လားဟုတ်တယ်ဒါဆိုရှင်ဘုရားတို့သူထင်တာကဇံပင်ကြီးတကူဇံပင်ကြီးနေတက်တက်တက်တက်ပြီးမှအဲဒီကရဇံလိုင်းနေဇံလိုင်းနေသွားမနေ့ကဘုန်းကြီးပြောခဲ့တဲ့ဇံဇံကလည်းရူပဇံပဲရှိသေးတယ်အရူပဇံပြောအောင်မှာအဲ့ဒီဇံသမပတ်က၈ပါးရှိတယ်ဇံသမပတ်၈ပါးပြီးမှအပင်ကြီးကိုသွားတယ်အပင်ကြီးရမှမြေရှိုးမိုးပြန်တာဆိုဇံပြန်တာဆိုဘုန်းကြီးကစကားလွဲနေတယ် နော်ဆံကမပြနိုင်ဘူးငြင်ငြင်သက်သက်လေးနဲ့စူးစားပြီးကြာနေတဲ့သဘောကိုပြောတယ်အဲဗမာဆံပြန်နေဆံပြန်နေနဲ့ပြောင်းပြန်ဖြစ်သွားအဲ့ဒါရဖို့အတွက်အများကြီးကျင်းရတယ်နော်မနေ့ကရူပဇံပဲရှိတယ်အရူပဇံတမပတ်၈ပါးရောင်းကျင်းရတယ်အဲ့မှာဘိညာဉ်တွေဆက်ကျင်းရတယ်ဘိညာဉ်တွေကျင်းတော့သူများစိတ်ကိုသိတဲ့ဉာဏ်တွေရှေးဘဝသိတဲ့ဉာဏ်တွေအဝေးနည်းကိုမြင်နိုင်တဲ့ကြားနိုင်တဲ့ဉာဏ်တွေကိုယ်ဘဝကိုအဆက်ဆက်မြင်နိုင်တဲ့ဉာဏ်တွေဒါမျိုးတွေရလာတော့အဲသူက အဲ့ဒီရပြီးမှဝိပဿနာ ကုပြီးတော့ယ ahanan ဖြစ်တယ်လို့သူဒီမှာလေ့လာထားတာဟုတ်အစဉ်တိုင်းကြီးပေါ့ဗျာစာပေရဒီလိုဒီလိုဒီလိုဇံရတဲ့ပုံကိုရှိတယ်ဇံမရတဲ့ပုံကိုရှိတယ်ဆိုသူအဲ့လိုမျိုးသေချာလေးလာမထားဘူးလားမသိပါဘူးအဲ့ဒါလိုက်မေးတယ်အရှင်မြတ်လည်းအဲ့လိုဆိုရင်မညံဖုန်ညာရပြီဆိုရင်သူကမေးတာတော့ဟိုအစင်တိုင်းတော့မကြဘူးဗျာဘာတွေစမေးလဲအဋ္ဌိဝိဒဘိညာရပြီလားတဘုံမျိုးမြေလေးကိုမိုးပြန်နိုင်တဲ့ ရပြီလားမရဘူးတဲ့ဟိုကပြောတာနောက်အဲ့လိုဆိုရင်ねသူများအဝင်းကြီးကိုမြင်နိုင်တဲ့ဒိဗ္ဗစုကိုဘိညာဉ်ကိုရလာဒါလည်းတို့မရဘူးတဲ့သူကဘိညာဉ်တွေကိုလေတစ်ခွေချင်းလိုက်ပေးတယ်ဒါဆိုရင်ဒိဗ္ဗသောတာဘိညာဉ်ကိုဒါလည်းမရဘူးတဲ့ဒိဗ္ဗသောတာဝိနည်းကြားနိုင်တယ်ပရစိတ်တဝိဇာဏညာထပ်မေးပြန်သူများစိတ်ကိုသိနေပရစိတ်တဝိဇာဏညာကိုရှင်းပြလို့ရဒါလည်းမရဘူးတဲ့ဒါဆိုဘုဝေနိဝါဒနုသိညာဘဝဆက်ဆက်တွေကိုမြင်နေတဲ့ညာဒါလည်းမရဘူးတဲ့ သူကပြောင်းပြန်ပြန်မေးတယ်ပြီးမှရူပဇံတို့အရူပဇံတို့ကရလာတယ်တကယ်တော့အဲ့ဇံကိုရင်မေးရမှာသူမှတ်တာဟိုကပောက်ရီကပောက်ချလို့ပြန်အဲ့ဒါတွေကနောက်မှမေးတယ်နောက်ဆုံးမှရူပဇံတို့ကရဒါလည်းမရဘူးတဲ့သူမှတ်ထားတာကဇံပင်ကြီးရပြီးမှဝိပဿနာဉာဏ်ရမယ်လို့ဒီလိုထင်ထားတယ်ဒါဆိုရှင်ပြားတို့ကဘယ်လိုပုံကူမျိုးတွေလဲဆိုဒါမေးတယ်အဲ့တော့ဟိုကငါတို့ကပညာဝိမုဒ္ဒရဟန်းတော်တွေဉာဏ်ပုံကူတွေပါတဲ့ပညာဝိမုဒ္ဒ ပညာနဲ့ကိလေသာကိုလွတ်မြောက်သွားတဲ့ပုံကိုယ်ဒီမှာလို့ဖြစ်ကိုကနားမလည်ဘူးလေအတိညာဏ်နဲ့ပညာဝိမုဒ္ဒယန္တာဆိုတာပါပညာဝိမုဒ္ဒပုဂ္ဂိုလ်ဆိုတော့အတိညာဏ်နဲ့ကိလေသာတွေကနေကျင့်လို့လွတ်မြောက်တာနော်ဒီတိုင်းလေးကိုစဉ်းစားတွေးတော့နေမရဘူးနော်ဉာဏ်ပိုင်းကသုတမယဉာဏ်စိတ်တမယဉာဏ်ဘာဝနာမယဉာဏ်အထုမှဉာဏ်ရမှလွတ်ပါလွတ်မြောက်ပါကိလေသာအဲဒီလိုဖြည့်ပေးလိုက်ပေမဲ့လို့လေသူတိမယံကနားမလည် အရှင်ဘုရားတို့ပညာဝိမု ക്ത ပုဂ္ဂိုလ်တော့ရှင်းလင်းပြပါအောင်ဆိုအဲ့တော့ဟိုကဘာပြောလဲအရှင်ဘုရားနားတယ်ဒီဖြစ်စေနားမလဲဒီဖြစ်တပြည့်တော့ပညာဝိမု ക്ത ရာဏလေးပါဆိုပြောပြီးထွက်သွားတယ်အဲ့ဒီကသူလည်းမကြင်မလဲနဲ့ကြံခဲ့အဲ့တော့သူကဒါကိုရဖို့ရှင်းရှင်းလင်းလင်းသိဖို့နောက်ဆုံးတော့ဘုရားကြီးရောက်သွားတော့သူမေးတဲ့ဆွေအကြောင်းနဲ့ဘုရားရှင်ကုံလျှောက်တယ်အဲ့မှာဘုရားရှင်ကလည်းတခါလျှောက်ပြီးတော့ဒီဟာကိုရှင်းရှင်းလင်းလင်းအကျယ်ဟောကိုလျှောက်ပါတယ် နော်အဲ့မှာဘုရားကသူဒီမှာတဲ့ဘုရားနဲ့တည်တော့ဝိပဿနာဉာဏ်ဒီရှေ့တရား၌တည်တဲ့ဝိပဿနာဉာဏ်တရားထွင်တော့ဝိပဿနာဉာဏ်အရင်အရင်ဖြစ်တယ်လို့ပြောတာတရား၌တည်တော့ဝိပဿနာဉာဏ်ဒီရှေ့ဥစွာ ဖြစ်တယ်ပြန်ပြောမယ်နော်တရားထုတ်ပြီဆိုဝိပဿနာဉာဏ်အရင်ဖြစ်ရမယ်ပြီးမှနိဗ္ဗာန်ကိုတည်တော့မဲ့ဉာဏ်ဒီနောက်မှဖြစ်တယ်ဆိုလိုတာကတော့တရားတွေ့ဝိပဿနာဉာဏ်နဲ့ဆင်းဆင်းဖြစ်ရမယ်ပြီးမှနိဗ္ဗာန်ဆိုတာဖြစ်တယ်အဲ့လိုဟောပြီးမှလည်းနားမလည်နိုင်ဘူး ဘုရားလည်းပြန်ပြောတယ်သူဒီမှာမင်းနားလေသည်ဖြစ်သည်နားမလဲသည်ဖြစ်သည်တကယ်စိတ်ကတော့တရားနဲ့တည်တော့ဝိပဿနာဉာဏ်ကြီးအရင်ဖြစ်တယ်ပြီးမှနိဗ္ဗာန်ကိုမြင်တဲ့မညာနောက်မှဖြစ်တယ်ဒီလိုပဲတိကျပြောအဲ့မှာပြီးမှတခုချင်းဟောပါဘုန်းကြီးတို့အနတ္တလက္ခဏာသုံးတဲ့အတူပဲပြဟောနေရတော့နော်အနတ္တလက္ခဏာသုံးကိုရာဝုဒ္ဓရင်အဲ့ဒါကိုနည်းနည်းအာယုံကြည့်တာမိတာကတော့သူဒီမှာတဲ့ ဒီယုတ်တရားကြီးဟာမြဲလားမမြဲဘူးလားဒါစမေးတယ်နော်ကိုယ်ယုတ်ကိုယ်ခန္ဓာကိုယ်ကြည့်လိုက်နော်မြဲလားမမြဲဘူးလားဆိုပါလေမမြဲဘူးပေါ့ကြည့်နေသိတာပဲမျိုးမျိုးဖြစ်နေတာလေမျိုးမျိုးဖြုတ်ပြောင်းလဲနေတာအပူကြောင့်ပြောင်းလဲစားကြောင့်ပြောင်းလဲအမျိုးမျိုးဖြစ်ကြောင့်စိတ်ကြောင့်ပြောင်းလဲကိုယ်ယုတ်ကနော်မျက်နာပဲကြည့်လိုက်မျိုးမျိုးဖြစ်နေတာလက်ဆက်မေးတယ်မမြဲတဲ့ ရုပ်တရားဟာဆင်းရဲသလားချမ်းသာသလားနော်ကိုယ်ခန္ဓာကိုယ်ကြီးပြန်ကြည့်လိုက်ပေါ့အမြဲတမ်းဟိုနာ နာဒီနာအောက်ဒီလိုဖြစ်နေဖောက်ပြန်နေတယ်မမြဲတဲ့သဘောတရားဆင်းရဲသလားချမ်းသာသလားဆိုမမပြဆင်းရဲပါပဲဗျာမမြဲဆင်းရဲဖောက်ပြန်နေတဲ့ရုပ်တရားဟာငါဥစ္စာငါငါရဲ့အတ္တကောင်ဝိညာဉ်အတ္တကောင်လို့ယူဆနိုင်မလားဒီကလည်း ငါဥစ္စာငါအသက်ကောင်းဝိညာဉ်ကောင်းဆိုတာလောဘဒိဋ္ဌိမာနနော်ဘုရားဆရာတော်ကြီးကတော့ဒိဋ္ဌိကွာကိုအဓိကပြောတယ်ဒီမှာတော့သုံးမျိုးလုံးမေးပါတယ်ဒါဟာငါဥစ္စာဟုတ်ရလားလောဘငါဟုတ်ရလားမာနအသက်ကောင်ဝိညာဉ်ကအတ္တကောင်တွေဟုတ်ရလားဒိဋ္ဌိဒီသုံးမျိုးလုံးနော်မမြဲခြင်းဖောက်ပြန်တတ်တဲ့တရားတွေဟာငါဥစ္စာငါ အတ္တကောင်ဝိညာဉ်ကောင်လို့ယူဆနိုင်မလားတနည်းအားပြောရင်လောဘမာနဒိဋ္ဌိလို့ယူဆလို့ယူဆနိုင်သလားနော်အဲ့ကြတော့မယူဆနိုင်ပါဗျာဒီလိုဖြစ်ဒါကယုတ်တရားပေါ်မေးတာနော်ပြီးတော့ကဝေဒနာပေါ်မှာလည်းမေးတယ်သင်ညာပေါ်မှာလည်းမေးတယ်သင်္ခါရဝိညာဉ်ဒီ၅မျိုးလုံးဥပါဒေခန္ဓာ၅လုံး၅မျိုးလုံးမှာဒီတိုင်းပဲဆက်မေးတယ်ပြီးမှဘုရားဗာဆက်မိန်လဲဆိုတော့ ဒီဥပါဒခန္ဓာ၅ပါးကိုအတိတ်နာကပစ္စုပန်အိစ္ဆဒဗိဒဩလာရိကဒုက္ခမဟိနပဏိတာဒုရတန်တိကပါဠိစကားပြောမယ်နော်ဟိုမှာအထိပ္ပယ်ရှိထားရေးထားတယ်နှုတ်ပေးထားတယ်ပြီးမှပြောတစ်ဆက်တစ်ပါးသောချင်းအားဖြင့်ဒီဥပါဒနဲ့ခန္ဓာ၅ပါးကိုခုနကလောဘကွာအောင်နေတမမနေသောအမတိမာနကွာအောင်နမေသောအတ္တဒိဋ္ဌိကွာအောင်ဉာဏ်ဖြင့်ရှုရမယ်အဲ့ဒီလိုဟောတာ နော်ဆွဲလန်းနေတဲ့ဥပါဒတခန္ဓာ၅ပါးကို၁၁မျိုးသောချင်းအားဖြင့်တဏှာဒိဋ္ဌိမာနကွာအောင်ရှုရမယ်ဒါဘာလေးလို့ပြောရင်တော့ဟုတ်လားနေတာမာမာနေတော့မနာမိတော့တာဒီပြောမှာအဲ့ဒီမှာဘုန်းကြီးတို့နှုတ်လေးပေးထားတယ်ခန္ဓာ၅ပါးကိုဆယ်ပါးသောချင်းအားအပြင် ရှုနည်းတဲ့ဘုန်းကြီးတို့ဒီနေ့နှုတ်လေးပေးတာနော်အဲ့ဒါလေးကြည့်မယ်နော်အဲ့ဒါလေးဒီ အဲ့ဒီမှာဒီ12မျိုးလုံးဒီဇိုင်းနဲ့တည်းရှုလို့မရဘူး။အဲ့ဒါလေးကြိုပြောခြင်းတယ်နော်။ဒါပထမဆုံးဘုန်းကြီးဗာပြောခြင်းလဲခန္ဓာအကြောင်းစပြောခန္ဓာဆိုတာကအစုအပုံအနဲ့အကြောင်းကိုခန္ဓာလို့ခေါ်တယ်။စုနေတဲ့သဘောကြောင့်ခန္ဓာနော်။ခန္ဓာဆိုတော့အဲ့တော့ယူဘက်ခန္ဓာဝိညာဉ်ခန္ဓာသင်္ညက်ခန္ဓာသင်္ခါရခန္ဓာယူဘက်ခန္ဓာယုံ28ပါးလို့စုပုံနေတဲ့သဘောယူဘက်ခန္ဓာကဒီလိုလည်းမဟုတ်ဘူးဆိုလိုတာယုံ28ပါးထဲမှာ ပထဝီဓာတ်ဆိုတာပထဝီဓာတ်ဆိုလည်းသူ့ရဲ့သဘောက6မျိုးရှိတယ်မာတဲ့သဘောမာတဲ့သဘောလေးရလည်းအတိတ်မှာလည်းမာတဲ့ဘောရှိတယ်ဒီပစ္စုပန်လည်းမာတဲ့ဘောရှိတယ်အနာဂတ်မှာလည်းမာတဲ့သဘောရှိတယ်အဲ့ဒီလို၃မျိုးရှိနေတဲ့ဟိုညံနဲ့တခုတည်းစုကြည့်လိုက် စုထားတဲ့သဘောမျိုးကိုယူဘက်ခန္ဓာခေါ်တယ်ပြောရရင်တော့အတိတ်ပထဝီအနာဂတ်ပထဝီပစ္စုပန်ပထဝီ၃မျိုးကိုညံနဲ့စုပေါင်းထားလို့ဒါကိုယူဘက်ခန္ဓာခေါ်တယ် ဒီတစ်ခုတည်းနော်ဒီသဘာဝတစ်ခုတည်းပဲအတိတ်တုန်းကလည်းမာရတောအတိတ်မှာလည်းမာရတောပဲအနာဂတ်မှာလည်းမာရတောဖြစ်တာပစ္စုပန်တဲတဲမှာလည်းမာရတောပဲဒီမာရတောတွေညာနဲ့စုထားတာဒီယုတ်တဲ့ဆက်ရှိပါလို့စုပုံထားလို့ခေါ်တာမဟုတ်ဘူးဒါကိုနားလည်ထားကြည့်ဝေဒနာလည်းဒီတိုင်းပဲဝေဒနာဝေဒနာတစ်ခုတည်းကိုဝေဒနာစေတသိက်တစ်လုံးနဲ့ခန္ဓာခွဲဒီမှာလည်းဒီခံစားမှုကကောင်းတာရှိတယ်ဆိုးတာရှိတယ် ကောင်းတာဆိုတာနှမျိုးလုံးလေလာတန်းတာခံစားမှုရှိတယ်ဆင်းရဲတဲ့ခံစားမှုဟာအတိတ်မှာလည်းရှိတယ်အနာဂတ်မှာလည်းပြည့်စုံပါနေခြင်းဒီဝိညာဉ်သုံးမျိုးညာနဲ့စုထားလို့ဝေဒနာခန္ဓာမှတ်သားမှုမှတ်သားမှုဟာတင်ညာခန္ဓာဘာဒီမှာအမေတို့ဖေတို့ရှိတာပေါ့နော်ကို့အမေဖေကိုမွေးကြရမှလာပြီဒါငါဖေဒါငါအမေအခုလည်းမှဒါနောင်လည်းမှပါတယ်နော်အဲ့လိုမျိုး အတိတ်တုန်းကလည်းမှတ်ခဲ့တယ်နာဂမှာလည်းမှတ်နေမှာအခုလည်းမှတ်နေတာပဲအဲ့ဒီမှတ်သားမှုသုံးမျိုးဉာဏ်နဲ့စုထားဉာဏ်နဲ့စုပေါင်းလိုက်တဲ့သဘောမျိုးတင်ညက်ခန္ဓာလို့ခေါ်တယ်ဒီ7မျိုးတစ်မျိုးလုံး7မျိုးလုံးကိုတခါတည်းရှုရမှာပေါ့သူ့အစုနဲ့သူ ရှုရမှာနော်ခန္ဓာ၅ပါးကို7မျိုးသောခြေအပြင်ရှုနည်းတွေ့လားကိုရှင်နော်ကာလာပြင်တွေ့တယ်ခမရစီပို့တာခန္ဓာ၅ပါးကာလာပြင်ရှုတယ် နော်ကာလာပြည့်ရှုတယ်ဆိုတာနားထောင်တာလည်းပေါ့ဗျာကာလာအတိတ်နာဂပစ္စုပန်ဒီလိုတတွဲရှုရတယ်ကာလာပြည့်နဲ့လည်းရှုနိုင်ကြိုက်တာရှုပေါ့နော်အတိတ်အတွေးပဲဆိုပါတော့အတိတ်တွေးနာဂတွေးပစ္စုပန်တွေးဒီအတွေးပဲဒါမျိုးကာလအနေနဲ့လည်းရှုနိုင်တယ်နောက်ပြီးတော့တန်တန်အနေနဲ့လည်းရှုနိုင်တယ်တန်တန်ဆိုတာကအစ္ဆတတန်တာဗိဒတန်တာ ဘုန်းကြီးတို့ဒီသတိပ္ပံတော့ကြတော့ဒီဗိဓာနဲ့အိဇဒပဲအဓိကထားပြောသွားတယ်အနာဘာနာကိုအိဇဒလည်းရှုရမယ်ဗိဓာလည်းရှုရမယ်ဒီမှာတော့ဒီမာသရိပ္ပံတော့ခွဲနေရတော့ကိုယ်ခန္ဓာကိုရှုရင်အိဇဒသူများခန္ဓာကိုရှုရင်ဗိဓာဒီလိုခွဲပြတယ်မာဘောရိမြေဆရာခွဲပြတယ်စိတ်ဝင်စားပြန်သူကလေကိုဗိဓာလေကရှုသွင်းလိုက်တာသိတဲ့စိတ်ကအိဇဒသူကလည်းယုတ်တိရှိတယ်လေကပြင်ဘက်ကနေရှုလိုက်တာအဲ့ဒါဗိဓာ ရှုသွင်းလို့သိလိုက်တဲ့စိတ်တွေကဣဇဒဒါလည်းမဆိုးပါဘူးနော်ငါတော့လုပ်ငန်းစဉ်လေးနဲ့ပတ်သက်ပြီးပြောတာတကယ်ဒီတတိပဒံထရာကြပါလေကိုယ်တဏ္ဍာကိုရှုရင်ဣဇဒသူများတဏ္ဍာမှာရှိတဲ့ရုပ်တွေရှင်ဘိဒဒါမျိုးပေါ့နော်အဲ့ဒါမျိုးမှတ်တာမသူများအတန်နေရှုသူများအတန်တွေကိုရှုမှတ်နေမယ်သူများအစင်တွေကိုရှုမှတ်နေမယ်အနံ့တွေကိုရှုမှတ်နေမယ်ဒါမျိုးတွေဒါဗိဓာရှုတာပဲလေ ကိုကိုမျက်စိကိုရှုမယ်ကိုနားကိုရှုမယ်ဒါတစ်မျိုးလေကိုနှာခေါင်းကိုစိုက်စိုက်ရှုမယ်ကိုပါးစပ်ကိုရှုမယ်ကိုအထီကိုကိုအတွေးကိုရှုမယ်ဒါတစ်မျိုးအစ္ဆဒဗေဒဒီလိုလဲခွဲလို့ရသူအစုနဲ့သူရှုလို့ရတယ်နော် ကာလာအပြင်အတိတ်နာကပြစ္ဆုတ်ပံတတွဲဒီလိုရှုနိုင်တယ်တဏ္ဍာအပြင်အစ္ဆဒဗေဒတတွဲရှုနိုင်တယ်ဘုန်းကြီးတို့နောက်ပိုင်းဒီ32ခုတသာရှုနည်းတို့အဲ့ကြပြောပါမယ်ဘယ်ဒီ သေသွားတဲ့အလောင်းကောင်ဘုံကြီးကိုကိုယ်ပိုင်ရှုံနေတယ်အဲ့မှာဘုရားကဒီကာနုပသနာသတိပ္ပံပိုင်းမှာအကုန်လုံးပြောတယ်အိစ္ဆဒရှုရမယ်ဗိဒရှုရမယ်ဒီလိုပဲခွဲတယ်တကယ်တကယ်ခွဲတဲ့ခါကျတော့ဘုန်းကြီးကဘယ်လိုခွဲလဲဆိုတော့ခုနခန္ဓာကိုယ်32ပုံပုံရှုတာကို ရှင်အာတုဘလို့ခေါ်ပါတယ်။သိသွားတဲ့လောင်းကောင်ပုံကိုသိအာတုဘလို့ခေါ်ပါတယ်။အဲ့ဒီမှာဘုရားကတော့အစ္ဆတံဝဗိဒံဝဒီလိုဟောတယ်။အဲ့ဒါကြဘုန်းကြီးကအလုတ်သဘောရဘယ်လိုပြောရလဲဆိုရှင်အာတုဘရှုတဲ့ခါကျကို ကိုယ်ခန္ဓာကိုအရင်ရှုရတယ်ကိုယ်ခန္ဓာကို32ပုံပုံမြင်အောင်ရှုရတယ်ပြီးမှဗဟိတပုဂ္ဂိုလ်ကို32ပုံမြင်အောင်ရှုတယ်မမှတ်တာနော်ရှင်အာသုဘဆိုရင်32ပုံပုံရှုမယ်ဆိုရင်ကိုယ်ခန္ဓာကိုအရင်ရှုပြီးမှသူများခန္ဓာကိုရှုသေအာသုဘအလောင်းကောင်ပုဂ္ဂိုလ်ရှုမယ်ဆိုဗဟိတအရင်ရှုရတယ်သေသွားတဲ့လောင်းကောင်ဘုံကြီးဗိဓာကိုရင်ရှုဗိဓာကိုအတုပဖြစ်မြင်ပြီးဆိုမှကိုယ်ခန္ဓာကိုပြန်ရှုဥပမာဗျူရင်းတွေ အကိုလည်းပဲချိန်ပေးမယ်မသိဘူးယောဂဆိုးနေတာဘယ်သူမှမဆိုပဲချိန်ပေးရမှာနေကိုအရင်သေသွားတဲ့ပုဂ္ဂိုလ်ကကိုတရားပြမှာတရားပြသွားတဲ့သူ့ယုတ်ကလကိုဖြူးရင်းကိုအပျော်တက်တက်နဲ့မသွားနဲ့အဲ့ဒီရှင်နေဘုန်းကြီးပြောမယ်နော်အခုတော့တာမန်မမှတ်တာဖြူးရင်းသွားတဲ့ကာယဟိုတရားကြီးမသွားနဲ့အတုပမြောင်ရှုခဲ့အကျိုးများတယ်နော်ခန္ဓာကိုယ်မှာဆွဲလန်းမှုတွေ့တာဝိတွေမြန်မြန်ကြွာကြစေတယ်ဝိပဿနာရှုပြီးမှဉာဏ်မဖြစ်လို့ရှိရင်တော်တော်နဲ့မကွာဘူး ကိုကတော့ဒီလောင်းကောင်ပုတ်ကြီးမြင်တာနဲ့တော့ငါကံကိုလည်းဒီလိုဖြစ်ရမှာလားလူတိုင်းလူတိုင်းခန္ဓာကိုယ်ကြီးကပုတ်လာတာပွားလာသေလာတယ်ဘာမှထားလို့မရအဲကြောင့်မီးရှို့မယ်မီးတကြုံမယ်မြေမြုပ်မယ်ဘယ်တော့မှသူများအပုတ်ကောင်ယူမြင်အောင်ရှို့ဟောငါသိရင်လည်းငါခန္ဓာကိုယ်ကြီးဒီလိုပဲအပုတ်ကောင်ကြီးဖြစ်မှာပါလားဗိဓာယေရှိနော်နှမျိုးခွဲမှတ်တာနော်ရှင်အာသုဘဆိုအစ္ဆတယေရှိမယ်ပြီးတော့ဗိဓာယေတေအာသုဘဆိုဗိဓာယေရှိရတယ်ပြီးမှအစ္ဆတ ဖရာဟောကတော့အိဇတံအဘိဓမ္မာဒီလိုပဲဟောသွားဒါလေးမှတ်တော့ဒါကြောင့်မို့တဏ္ဍာအဖြစ်အိဇတဗိဓတတွဲရှုနောက်တစ်ခုကဩလာရိကဒုက္ခမတတွဲရှုနော်ဩလာရိကဒုက္ခမတတွဲရှုဒါကြတော့ဘုန်းကြီးတို့ဒီယုတ်တရားတွေကိုနားလည်ထားတယ်ဘယ်ယုတ်တရားဩလာရိကယုတ်ဘယ်ယုတ်တရားဒုက္ခမယုတ်ဒါတွေနားလည်ထားဒီလိုလဲခွဲလို့ရတယ် ဩလာရိကရုပ်ဆိုတာဒီမှာဉာဏ်မျက်စိဖြင့်ကြည့်ရှုဆင်ញင်ရင်ပေါ်လွင်ထင်ရှားတဲ့ရုပ်ဩလာရိကရုပ်တရားလေးလည်းအပေါ်မှာကိုယ်အောက်မဆွဲနဲ့အပေါ်ကဟုတ်တယ်ပထမမျက်နှာဟုတ်တယ်အဲရပြီဒီဟာနဲ့ပတ်သက်ဘုန်းကြီးဒီအဲ့ဒီဘက်သွားတော့ရှောင်းကြီးများမေးပါတယ်ဒီကိစ္စနဲ့ပဲဩလာရိကရုပ်တွေဒုက္ခမရုပ်တွေဒါလေးတွေမှတ်ထားတော့ဒါတော်တော်ကောင်းပါ ဒီကိုယ့်အကုံနှုတ်လေးတွေကြည့်ပြီးဩလာရိကယုတ်ဆိုညံမျက်စိဖြင့်ကြည့်ကြည့်ဆင်ခြင်ပေါ်လွင်ထင်ရှားတဲ့ယုတ်ဟောသကုပ္ပဒါရောသောတာပဒါရောယုတ်ဒါတွေဒုက္ခမယုတ်ညံမျက်စိထင် ကြည့်ကြည့်ဆင်ခြင်မပေါ်လွင်မထင်ရှားတဲ့ယုတ်တွေနော်ဒီယုတ်တစ်ခုနဲ့တစ်ခုကြားကိုအာဂါတဓာတ်တို့ပရိစေကယုတ်တို့အစာရည်ဒါတွေပေါ့ဥပ္ပဆရာတန်တိတို့အစာရည်တို့ဒီယုတ်တွေကြတော့ညံမျက်စိနဲ့ ကြည့်တဲ့အခါမပေါ်လေမထင်ရှားဘူးအဲ့ဒီလိုသူ့အတွဲနဲ့သူရှုလို့ရတယ်ဒီဩလာဒီကဒုက္ခမယုတ်ရှုနေရတော့ဘုန်းကြီးတို့ဇာရမှာပို့ရှုလို့လွယ်ပါတယ်ခုနတေကြတာတော့ကာလာသုံးပါးအနေနဲ့ကိုရှုနိုင်တယ်တဏ္ဍနှစ်ပါးအနေနဲ့ရှုနိုင်တယ်ဩလာဒီကဒုက္ခမရှုဖို့ဆိုတာတော့နည်းနည်းခက်တယ်အောက်ကိုဆက်ကြည့်လိုက်မယ်ပုဂ္ဂိုလ်အပြင်ရှုနိုင်တယ်အပေါ်နဲ့နဲ့မှတင်မယ်ပုဂ္ဂိုလ်အပြင်ရှုနိုင်တယ်ဆိုပုဂ္ဂိုလ်ကဟိနာပဏိတ ဟိနဆိုရုံညံတဲ့ပုဂ္ဂိုလ်ပဏိတဆိုမြင့်မြတ်တဲ့ပုဂ္ဂိုလ်သူကပုဂ္ဂိုလ်လိုက်ခွဲတယ်နော်ဟိနဆိုဒိဋ္ဌာတဏ္ဍမှာရှိတဲ့ယုတ်ကိုလည်းရှုနိုင်တယ်ပြီးတော့ကိုယ်တဏ္ဍလူရဲ့တဏ္ဍလူတဏ္ဍမှာရှိတဲ့ယုတ်ကြတော့မြင့်မြတ်တယ်ပေါ့နော်အဲတော့လူနဲ့တိဋ္ဌာန်ဆိုရင်တိဋ္ဌာန်ယုတ်ကယုံညာတယ်လူရဲ့တဏ္ဍမှာရှိရှိတဲ့ယုတ်ကကောင်းတယ်မြင့်မြတ်တယ်ကလူနဲ့နတ်အဲကြတော့လူနဲ့နတ်ကြလူရဲ့တဏ္ဍမှာဖြစ်တဲ့ယုတ်ကယုံညာတယ်နတ်ရဲ့တဏ္ဍမှာဖြစ်တဲ့ယုတ်က နူးညံ့နဲ့ကောင်းတယ်ပေါ့အဲ့ဒါကြောင့်ပဏိတာယုတ်တကနတ်နဲ့ပြမနတ်ရဲ့တဏ္ဍာမှာ ဖြစ်တဲ့ယုတ်တွေကနေကြတယ်ယုံညံ့တယ်ပြမရဲ့တဏ္ဍာမှာဖြစ်တဲ့ယုတ်တွေကမုံမြတ်တဲ့တန့်ရှင်းတယ်အဲ့လိုသူကတခုတည်းပုံတွေတတ်မှတ်လို့မရလူနဲ့တိဆာနဲ့ရှုနိုင်တယ်လူနဲ့နတ်နဲ့ရှုနိုင်တယ်နတ်နဲ့ပြမနဲ့ရှုနိုင်တယ်ဒီလိုပေါ့အဲ့လိုအတိအကျွဲရှုနောက်တစ်ခုဌာန ဌာနကြဌာနအပြင်လည်းရှုနိုင်တယ်ဌာနဆိုတာဒူရတန်တိကတတွဲပေါ့သူဒီတော့ခုနဟာတွေအကုန်လုံးပြန်ပြောမယ်နော်သူအတွဲနဲ့သူရှုရတခုလောက်ရှုရင်လည်းပြီးတာပါပဲဒီ7မျိုးလုံးရှုမှာမို့တချို့ကြဒီ7မျိုးကြီးကိုရှုမှာခန္ဓာကိုဖွဲ့လို့ရတယ်ရှုလို့ရတယ်ဒီလိုပြောတာတွေရှိတယ်စဉ်းစားကြည့်ပေါ့ဗျာဒီဟာကြီး7မျိုးလုံးဖြစ်နိုင်မဖြစ်နိုင်သူအကန့်နဲ့သူတပြိုင်နက်တည်းရှုလို့မရသူအကန့်နဲ့သူရှုလို့မရဌာနဆို ဒုရတန်ဒီကဒုရဆိုတာဘာလဲဆိုကြည့်ဉာဏ်ဖြင့်လှမ်းရယူလဲအလွယ်တကူမသိနိုင်တဲ့ယုတ်တန်ဒီကဉာဏ်ဖြင့်လှမ်းရယူရင်လွယ်ဉာဏ်နဲ့သိနိုင်တဲ့ယုတ်ဉာဏ်နဲ့မသိနိုင်တဲ့ယုတ်ဒါပါပဲဉာဏ်နဲ့မသိနိုင်တဲ့ဉာဏ်ဖြင့်စဉ်းစားကြည့်တယ်ဆင်ခြင်ကြည့်တယ်ဉာဏ်နဲ့ထောက်ဆကြည့်တယ်ဘုန်းကြီးတို့ဒီဓကမ္မဋ္ဌာန်းကြပြောမယ်နော်ဓကမ္မဋ္ဌာန်းရှုတဲ့အခါမှာဉာဏ်ဒီဥသောလက်နဲ့ဆန့်တကြည့်တယ်လို့အဲ့လိုမြောင်ရှုရတယ်ပူတဲ့သဘောကို ညာနဲ့ဆန္ဒကြည့်လို့အေးတဲ့သဘောလေးတဲ့သဘော မာတဲ့သဘော ပြော့တဲ့သဘောပေါ့။ဘာနဲ့ဥပမာပေးထားလဲဆိုတော့အိတ်ထဲကိုပစ္စည်းတွေထည့်လာတယ်ခုဒကာကြီးဓမ္မကြီးဓမ္မကြီးပေါ့လေသူတပြည့်တဏှာသွားမယ်သူကိုယ့်အိတ်ထဲမှာပစ္စည်းလေးတွေထည့်တာကိုယ်လိုချင်တဲ့ပစ္စည်းလေးတဏှာရောက်တဲ့အခါကျတော့ဒီကိုယ့်အိတ်ထဲမှာဘာပစ္စည်းထည့်တယ်သူသိတယ်လိုချင်တာလေးဟိုကလေးလေးလိုချင်တယ်တကူတရားလိုချင်တယ်လက်သက်ညလေးလိုချင်တယ် ဖွင့်လိုက်တယ်ဒါကြီးကိုဖွင့်ပြီးတော့မျက်စိနဲ့ကြည့်ရှာစရာမလိုဖွင့်ပြီးလက်လေးနဲ့သူများလည်းစကားပြောနေလက်လေးနဲ့နှမ်းနှိုက်လိုက်တော့နှိုက်လိုက်ကလက်သက်ညဆိုပဲဟာကလေးဆိုပဲသိလာအဲ့ဒါလေးဒါလေးဆွဲလို့ဓကမဏရှုတဲ့အခါအဲ့ဒီလိုလက်နဲ့ဆက်သက်ကြည့်သလိုပဲသဘာဝတွေကိုမြင်အောင်ရှုရတယ်ဉာဏ်ဒီဥသောလက်နဲ့ဆက်သက်ကြည့်လို့မြင်အောင်ရဒါနဲ့တူတူပဲနော်ဉာဏ်နဲ့အလွယ်တကူသိနိုင်တဲ့ရုပ်ရှိတယ်အဲ့ဒါကြတော့ဒီဓကမဏဓာတ်ကြီးလေးပါလို့ပေါ့ ကြံတဲ့ကမ္မဋ္ဌာန်းကြံတဲ့ရုပ်တွေကြံဉာဏ်နဲ့အတွက်ကိုသိနိုင်ဖို့ခက်တယ်ပေါ့နော်ဒါလေးမှတ်တာနော်သူအစုနဲ့သူရဲ့17မျိုးသောခြာမြင်ရှုတယ်ဆိုတာ17မျိုးလုံးရှုလို့မရဘူးကိုဘာရှုမလဲအတိတ်နာက3မျိုးတည်းကတမျိုးမျိုးရှုမလားရှုလို့ရတယ်နော်တဏ္ဍာပြေရှုမလားဣဇဒဗိဒရှုနိုင်တယ်ကိုကြိုက်တာရှုနော်အော်ရာဒီကဒုက္ခမှာဒါကတော့ဇံပိုင်းနေဇံသမารိယမှာပုံထင်ရှားပါတယ်နော်ကိုတာမန်နဲ့ ကြည့်ဖို့နည်းနည်းလေးခက်တယ်နောက်ပြီးတော့ပုဂ္ဂိုလ်ဟိနပတိတာအနေနဲ့တတွဲရှုနိုင်တယ်ဌာနဒုရတန္တိကအနေနဲ့တတွဲရှုနိုင်တယ်အဲ့မှာအကုန်လုံးပေါင်းလိုက်17မျိုးရှိတာပါအတိတ်နာကက3ခုဣဇဒဗေဒတခု5ခုပေါ့နော်ဟောလာဒီကဒုက္ခမဆို9ခုဟိနပဏိတာဆို9ခုနော်နောက်ဒုရတန္တိကဆို17ခုပေါ့အဲ့ဒီ17မျိုးသောခြေအပြင်တရားရှုမှမယ်ဆိုပြီးတော့ အဲ့ဒီ7မျိုးသောအချင်းအပြင်ဆိုခုနလိုမှတော့နော်သူ့အဆုနဲ့သူရှုမယ်ပစ္စုပန်ဒိဋ္ဌာကအနေနဲ့လည်းဒီဥပါဒနဲ့ခန္ဓာ၅ပါးကိုတဏှာဒိဋ္ဌိမာနကောင်ညာနဲ့ရှုရမယ်ဒါဘုရားဟောပါတယ်သူဒီမှာရဟန်းကိုဒါမှမဟုတ်ဣဇဒဗိဒတိဥပါဒနဲ့ခန္ဓာ၅ပါးဣဇဒဗိဒဣဇဒတဏ္ဏဗိဒတဏ္ဏနှစ်မျိုးလုံးမှာတဏှာဒိဋ္ဌိမာနကောင်ရှုဒီမှာလည်းမဟုတ်ဆရာတော်ကြီးတို့ကတော့ဒိဋ္ဌိကွာကိုအဓိကဆောင်းပေးပြောပါတယ်ဘုရားကတော့ဒီမှာ တဏှာဒိဋ္ဌိမာန၃မျိုးလုံးကိုအောင်ရှုရဒါတော့ဒီတိုင်းမှမှတ်တာမယ်နော်ဒါဘုန်းကြီးတို့ဒီဖះဟောတဲ့တရားနဲ့ညီပြောတာအဲ့ရနေပြီးဆက်ဟောပါတယ်နော်အဲသူ့တွဲနဲ့သူ ရှုရင်းရှုရင်းနဲ့ဒီသူဒီမှာယဟန်ကညာလည်းကောက်ပါရမီလည်းရှိတော့ဒီယောဂိနာတင်ညာသင်္ခါရတွေပေါ်မှာနော် ဒိဋ္ဌနာကအနေနဲ့ဒိဋ္ဌနာကပိစုံပံကာလအနေနဲ့လည်းသူရှုရှုမယ်ဣဇဒဗိဒအနေနဲ့လည်းသူရှုရှုမယ်ဟောလာရိကဒုက္ခမအနေနဲ့လည်းရှုရှုမယ်ဟိနပဏိတာအတွဲအနေနဲ့ရှုရှုမယ်ဒုရတန်တိကအတွဲအနေနဲ့ရှုရှုမယ်7မျိုးလုံးကုန်ရှုတာမို့သူ့အတွဲနဲ့သူရှုရှုရှုနေရေယုံဏတရားတွေမှာညှိငွေလာနေပြီလားအညာဖြစ်တယ်ဒါကကြော်ပြောတာနော်တကယ်တမ်းကျ step by step သွားတယ်ရုပ်တဘာဝနာမ်တဘာဝတွေမြင်ရမယ်သူကသူရုပ်တဘာဝနာမ်တဘာဝတွေသိလာတယ်သိလာတယ် နော်ဒါပြန်ပြောပါမယ်အစာအခြေခံတော့နောက်ရတဲ့ဒါတွေကလည်းပြောဖို့ရှိပါအပမာဒုညာတော့ရုပ်တဘောရုပ်တဘာဝနာမ်တဘာဝဆိုတာညာနဲ့မှတကယ်သိပါတယ်ဒါကြောင့်ဘုန်းကြီးတို့ကသိအောင်လို့ဓာတ်ရှုဓာတ်တဘာဝမြောင်ရှုရှုရှုဆိုတာဒါရုပ်တဘာဝထင်ရှားတယ်နော်အကြောင်းရှုခိုင်းတယ်အဲ့လိုရုပ်တဘာဝနာမ်တဘာဝတွေသိလာပြီနားလည်လာပြီဆိုတခါကြောင်းကျိုးတဘာဝလေးမြောင်ရဒါဘုန်းကြီးတို့ဈဉ္ညာလျှောက်တဲ့နည်းတွေကြဖို့ပြောမယ်အဲ့ဒါကြောင့်ဘုန်းထင်ရှားတယ် ဒီယုံနာတဘာဝတွေရဲ့အကြောင်းကျိုးဆက်ဆက်ဖြစ်နေပါလားညာနဲ့တကယ်မြင်တယ်ဒါမျိုးဆက်ကြည့်ရနော်ဒါတဘာဝလက္ခဏာတွေမြင်အောင်ကြည့်နော်ညာအနေနဲ့ပြောရင်ဒါယုံနာတဘာဝတွေကွဲပြားသိတာကိုပထမဆုံးညာမယ်ဒုတိယညာကြအကြောင်းဒီယုံနာတဘာဝတွေအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားနားလေသဘောပေါက်တာဒုတိယညာတတိယညာကြတော့ခုနကျင့်စဉ်နဲ့ညီပြောရင်တော့ပထမတဘာဝလက္ခဏာမြောင်ကြည့်ဒုတိယတာမညာလက္ခဏာမြောင်ကြည့် တတိယညာတာမညာလက္ခဏာမြင်အောင်တတိယညာတာမညာလက္ခဏာပြင်မြင်အောင်ကြည့်တာဒီကြောင့်ကျိုးဆက်ဆက်ဖြစ်နေတဲ့ရုပ်တဘာဝနံတဘာဝတွေအနေစာဒုက္ခအနတ္တမြင်အောင်ကြည့်တာအဲ့တော့သမန္တညာလို့ခေါ်တယ်တတိယညာပဲဒီမှာတော့ဘုန်းကြီးတို့ဘုရားကရဏပြောပါမယ်နောက်လည်းပြောပါဦးမယ်တုံးလာကြတယ်အနောက်တိုင်းသားတွေကြဘုန်းကြီးတို့လူမျိုးတွေမဟုတ်ဘူးဗျသူကဝေဖန်တတ်တယ်ကောက်ချက်ချတတ်တယ်သူကမဟာစီကမ္မဋ္ဌာနာတွေတွားအထုတ်ပြီးတော့ဝေဖန်တာ ဝေဖန်ဘာဝေဖန်လဲဆိုတော့သတ္တဝါဒံကြီးဆရာတော်ကြီးအိဋ္ဌာနုပဒနာဇောင်းပေးတင်တယ်ချမ်းမြေဆရာတော်ကြီးအနတ္တနုပဒနာဇောင်းပေးတင်တယ်သူကအဲ့လိုကောက်ချက်ချသူမစိုးတရားကိုအဲ့လိုနာရတယ်နော်ဒီဆရာတော်ကြီးဘာဝတိကထားတင်တယ်တရားမျိုးသိရမယ်လေ့လာသိချလေ့လာတယ်အာတခါတလေသွားပြီးတရားထုတ်လိုက်တယ်ပြန်လာတယ်ဘာမှလည်းမကြံဘူးဆိုရင်တော့မဟုတ်သေးဘူးပေါ့နော်သိချလေ့လာတယ်ဆရာသမား သူ့ရဲ့ကောင်းတဲ့ချက်လေးတွေရောက်အောင်ယူရတယ်ကျင့်နည်းတွေနော်ကျင့်နည်းဟောနည်းဆုံးမနဲ့နည်းဒါလေးတွေပေါ့အဲ့ဒါဘုန်းကြီးကပြောပါနှစ်ပါးလုံးမှန်တယ်လို့သရမရာဇီဆရာတော်တို့မိုးကုတ်ဆရာတော်တို့မဟာဆရာတော်တို့ကဗာမိတ်တာလေမေဂိယတုတ်တာမှာအဲ့တိုင်ဟောတာအနေဆမြင်ဒုက္ခလည်းမြင်တယ်နတ္တလည်းမြင်တယ်ဒီလိုဟောတာဉာဏ်ထက်တဲ့ပုံကိုယ်တွေကြတော့ဖြစ်ပျက်ရှုတာလည်းမြင်တယ်ဒုက္ခလည်းမြင်သွားမယ်အနတ္တလည်းမြင်သွားမေဂိယတုတ်တာအဲ့တိုင်ဟောတာ ဒါပေမဲ့ဘုန်းကြီးကဘာပြောလဲဆိုကိုဉဏ်ဆင်ကိုယ်တိုင်ချင်းအသင့်ဆုံးဖြတ်ပါကိုဉဏ်ကိုယ့်အကိုဆုံးဖြတ်ကြည့်ရမယ်နော်ဆရာကြီးဆရာသမားဟောတဲ့အတိုင်းကျင့်တတ်မနေနဲ့တခါလေဘုန်းကြီးတို့မှဒီတထွာလောက်ပြဒီတထွာကိုအပြည့်ဝမမြင်ချင်ဘူးဟိုတထောင်နေတထောင်နေနှစ်ထောင်စီဝေးရောဘုခုဆရာတော်ကြီးတို့ကကျန်တဲ့သူတို့ကတော့တကယ်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ပြသူကတထွာလောက်မြင်တယ်ပြတဲ့တထောင်နှစ်ထောင်ဒီလိုပြင်သွားမြင်တယ်ဘုန်းကြီးက မဖြစ်ပြဆိုဖြစ်ပြလောက်ကိုအကုန်မမြင်နိုင်ဘူးလို့ဘုန်းကြီးပြောချင်တာနော်အနေဆဆိုအနေဆသဘောကိုအကုန်မမြင်နိုင်ဉာဏ်ပညာနှုတ်တဲ့ပုဂ္ဂိုလ်ဒုက္ခဆိုဝေရောအနတ္တဆိုဝေရောအဲဘုန်းကြီးကျင့်တဲ့အခါဘာပြောလဲကိုယ့်ကိုသုံးသပ်ကြည့်နော်ဆရာသမားပြောတာနေကျင့်တတ်မနေနဲ့အနေဆဆိုအနေဆလောက်တင်မြင်တယ်ဒုက္ခမမြင်သေးဘူးအနတ္တကျင့်ဖို့လိုသေးတယ်ဒါပြောချင်တာဒါမေဂိယသုတ်တန်တိုင်းဆရာသမားတွေဆုံးမကြတယ်လို့မှတ်တာမှန်တယ်တရမတာတွေဆရာတော်ကြီး နောက်ချမ်းမြေဆရာတော်ကြီးဆတ်ဆက်ကသုတ်တံဒါလည်းဘုန်းကြီးပြောပါမယ်နော်ဘယ်ပြောဘယ်ချိန်ကာလဝေနာနုပနာခံရောက်မှစိတ်တ ानु ပအဲ့ဒီခံမှာပြောပြမယ်ထင်းတဲ့ဆတ်ဆက်ကသုတ်တံပြောမယ်ဒါပရိစ္ဆဝအကြောင်းကျိုးနီးပဲနော်ပရိစ္ဆသောဘောကြအကြောင်းကျိုးအကျယ်နီးပေါ့အဲ့ဒါကြအကျဉ်းနီးတွေဟောတာပရိစ္ဆသောဘောဟောတာအကြောင်းကျိုးရှုမှတ်တဲ့နေရာအကျဉ်းနီးကျယ်နီးတွေအများကြီးဓကမ္မထံလိုပဲအကျဉ်းနီးအကျဉ်းရှုနီးကျယ်ရှုနီးဒါမျိုးတွေဘုရားဟောတာ အဲ့ဒီမှာကြတော့ဘယ်လိုဟောတာလဲဘုရားကအနတ္တလက္ခဏာသုတ်ခုနဆဆက်ကသုတ်တန်ကြတော့အနတ္တရှုဖို့ပဲဟောတာဘုရားလက်ထက်ကမှအာမငယ်တယ်နော်ဒီမှာဒကာကြီးတွေတက်ကြီးကြီးဒကာကြီးတွေပါဘုရားလက်ထက်မှာတက်တော်80နော်ဝါတော်40ရတယ်မထေကြီးအပါ60အဲ့ဒီစားဆက်ကသုတ်တံကိုဘုရားကအနတ္တရှုခိုင်းတာဟောတာဘုရားလက်တကားဤတန်ကပထေကြီးတွေဟာတခါတည်းရဟနာဖြစ်တယ် နောက်ပိုင်းခေတ်မှာလည်းရှိတယ်ဒီခေတ်မှာတင်တယ်ဒီအနတ္တလက္ခဏာတို့ကိုနာတယ်ကျင့်တယ်မထေကြီးတွေပဲသူတို့လည်းယဟနာဖြစ်တယ်သူတို့ဆိုရင်အဲ့ဒီဒီပြိဿသုံးပါအကျဉ်ကြီးတော့မဟုတ်ဘူးเนาะဆာစကတုတ်တံမျိုး6မျိုးပေါ့6မျိုးအကြောင်းကျိုးဆက်ဆက်ဖြစ်ပေါ်ခေါ်သွားတာအကြံဉာဏ်ပြောရရင်တော့ဒီမျက်စိနဲ့ဒီအစင်းပေါ့အစင်းပေါင်းဆုံးပြီးတယ်ဓာရ6ပါအာယုံ6ပါနော် ဒီဝိညာဉ်6ပါးဒါ66 36ပေါ့ဒါပဲသူဟောသွားမျက်စိကိုကမျက်စိကောင်းနေဖို့ရှိရအစင်းလည်းရှိမယ်ဆိုမြင်နိုင်တာပေါ့နော်အဲ့မှာပရမအာယု6ဓာရ6ပါးမျက်စိနားလျာကိုယ်စိတ်ကိုယ်ခန္ဓာကိုယ်မှာရှိတာအိဇတိကယနာအာယု6ပါးဗိဓာယနာအစင်အတန်အနံအရာသာအတွေ့အထိကြံတွေးစရာဒီနှစ်ခု ပေါင်းစုံလိုက်တဲ့အခါကျတော့မျက်စိနဲ့အစင်နဲ့ပေါင်းစုံမြင်သိစိတ်ဖြစ်တယ်အတန်နဲ့နားနဲ့ပေါင်းတဲ့ ကြားသိစိတ်မြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စားသိစိတ်ကိုဋ္ဌိသိစိတ်စိတ်ကူးကြံစိတ်နော်အဲ့မှာကြည့်တယ်ဒွါရ6ပါးအာယု6ပါးဝိညာဉ်6ပါးအဲ့ဒီ၃မျိုးပေါင်းဆိုရင်ကျွန်တော်ကဖတ်တာ6ပါးနော်စကုအကြောင်းပြုဖြစ်မျက်စိကိုအကြောင်းပြုဖြစ်စကုတံဖတ်တာနားကိုအကြောင်းပြုနာသောတာတံဖတ်တာဖတ်တာ6ပါး ဟိုဒီနေ့ကဘုန်းကြီးချင်းစဉ်လေးကြီးတုန်းကပြောခဲ့ကြလေဆိုဆရာတော်တစ်ပါးပါအရှင်ပြရဟန်းကိစ္စပဲလို့ဒီတော့ဖတ်တာနာ6ပါးရှိလို့ပြီးတယ်ဗျာအဲ့ဒါမျိုးပြောသွားတယ်ဒါမျိုးတွေကိုကနားလေထားမလို့နားမလဲတိုင်းဘလို့မှမသိနိုင်ဒီဖတ်တာအတွေ့အထိကနေပြီးတော့ကောင်းတာလေးတွေ့ထိမယ်ဆိုရင်ကောင်းတဲ့ခံစားမှုတွေဖြစ်တယ်နော်အဲ့တော့ဖတ်တာပြစ္ဆာဝေဒနာနော်ကောင်းတာတွေ့ထိပြီးဒုက္ခဝေဒနာဖြစ်မကောင်းတာတွေ့ပြီးဒုက္ခဝေဒနာဖြစ်မယ် အကောင်းဆုံးသာမန်ဒိဋ္ဌိဖြင့်ဥပေက္ခဝေဒနာဖြစ်တယ်ဖတ်တာပြီးဆိုဝေဒနာဒီမှာဝေဒနာတွေအများကြီးဖြစ်တာပေါ့လေနော်သကုတံဖတ်တာဝေဒနာမျက်စိကြောင့်ဖြစ်တဲ့ဝေဒနာနားကြောင့်ဖြစ်တဲ့ဝေဒနာဒီလိုခွဲသွားဝေဒနာမရှုနိုင်ဘူးဆိုတော့ကတဏှာလာတယ်ဒါပဲအဲ့ဒီ6မျိုးပဲတွေ့ရအာယုံ6ပါးအဲဓာရ6ပါးအောင်6ပါးဝိညာဉ်6ပါးဘာသာ6ပါးနော်ပြီးတော့ဝေပြီးတော့လည်းပါလေဝေဒနာဝေဒနာပြတဏှာဝေဒနာ6ပါးတဏှာကြအဲ့ဒါဆတ်စကတုတ်ပဲ အဲ့ဒီတရားတွေဟာအဲ့ဒီတရားတွေမှာတော့ဘုရားကအနတ္တပဲရှုခိုင်းတယ်အမှတ်ထားဖို့ရာကတော့ဘုန်းကြီးတို့သောတာပန်ဆိုတာကဒိဋ္ဌိကွာမယ်အတ္တပြောတာအတ္တပြုတ်မှဒိဋ္ဌိကွာမှသောတာပန်ဖြစ်တယ်အနတ္တရှုမှအတ္တဒိဋ္ဌိပြုတ်တယ်အနတ္တမမြင်သေးအတ္တဒိဋ္ဌိမပြုတ်ဘူးဒါမှတ်ထားမယ်နော်ဝိပဿနာဉာဏ်နဲ့ဆင်းရဲမြင်လာပြီဆိုရင်နောက်ဆုံးဒီမဲ့ညာဖို့အနတ္တမြင်ကိုမြင်ရမှာမမြင်လို့ရင်သောတာပန်မဖြစ်ဘူးဒါလေးမှတ်ထားနော် အဲ့ဒါပဲဘုန်းကြီးတို့ဒီဒီကအနတ္တအတ္တဒိဋ္ဌိပြုတ်ပေမဲ့အတ္တမိမာနမပြုတ်ပြန်တော့ဘုန်းကြီးတို့ဓမ္မစကြာမှာလေဒီပိဇဝေငါဘောပထမသောတော်ဝံဖြစ်သွားတယ်လေသောတော်ဝံဖြစ်သွားတော့အတ္တဒိဋ္ဌိတော့ပြုတ်တယ်အတ္တမိမာနမပြုတ်ဘူးငါလို့ရင်ဖြစ်တယ်ငါပြောရင်ဖြစ်တယ်နော်အမေဖေးတွေကပုံဆိုးတယ်ငါသမီးငါပြောရင်ပြမယ်ဒီလိုတွေဒီဒီဘုန်းကြီးတို့နိုင်ငံကပုံဆိုးတယ်ဘုန်းကြီးတို့လည်းမတူပါဘူးငါလည်းငါပြောတာဖြစ်ရမယ်ဆိုအတ္တမိမာနခေါ်တယ် သောတာပန်ဖြစ်တယ်ပြီမဲ့မာနမပြုတ်ဘူးအတ္တမိမာနပြုတ်ဖို့အတွက်ဒီအနတ္တလက္ခဏာတော့ကိုဆက်ဟောတယ်ဒီလိုလဲမှတ်တာနော်အဲလိုမှတ်အဲတော့ပြောချင်တာကဝိပဿနာဉာဏ်ဆိုတာကတာမညာလက္ခဏာပြင်းနဲ့လည်းရှုရမယ်အကြောင်းကျိုးဆက်ဆက်ပြည့်တဲ့ယုံနာသဘာဝတွေရဲ့အနေစာဒုက္ခနာတာမြင်အောင်ရှုဖြစ်ပြမြင်အောင်နဲ့ဒီလောက်မြင်အောင်လေးနဲ့မကျင်တတ်ပါနဲ့ဒုက္ခမြင်လားအနတ္တမြင်ကိုယ့်ကိုဆက်စစ်ပါ မမြင်သေးရှုမှတ်ဖို့လိုတယ်အနတ္တကတော့မြင်ကိုမြင်ရမယ်မြင်မှ အတ္တထိတိပြောပြီးသောတာပန်ဖြစ်ပါမယ်ပြီးမှဆက်ကျင်တော့ဥရပြညာပေါ့အသေးစိတ်ဆက်ဖြစ်မှာ6နိုင်ထုတ်ပြီးတော့မှ၄မိနစ်ကျော်နေပြီဒီဒါကြောင့်မို့ဒီတုတ်ရက်ရှည်တယ်ဆိုတာအဲ့ဒါကိုပြောတယ်နော်ဘုန်းကြီးတို့တပြည့်ပြည့်နားလည်အောင်တပြည့်ပြည့်နားကြားရအောင်နော်ဒီနေ့ဒီလောက်နဲ့ဆုံးသတ်ရအောင်အဲ့တော့ဒီလိုရှုမှတ်ရင်ရှုမှတ်ရင်လည်းဒီသုတိမာယဟနာဖြစ်ပါတယ်နော် ဒီနေ့ဒီနေ့ဟောပြောဆုံးဆုံးမတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြသဖြင့်မဉ္ဇဉ်ပုညံနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေကုန်သတည်းသာဓု